တို့သာသနာတော်နှစ်2565ခုနှစ်ကောသာတက္ကရာ1383ခုဇော်မုံလာပြည့်ကျော်9ရက်ပေါ့ခဏနဲ့2021ခုနိုဝင်ဘာလ25ရက်နေ့ဦးဇင်းတို့ရှိတို့တကကြီးတွေမှာကြီးတွေရှိတော့24ရက်နေ့ပေါ့ဒါဟောကြားအပ်တဲ့ဝိပဿနာလုံပင်တရားအပတ်စဉ်ပေါ့ ဒါကြီးဘယ်နှကြိမ်မြောက်ရှိပါလဲ66ကြိမ်66ကြိမ်ပါဗျာ66ကြိမ်မြောက်ဝိပဿနာလုံပြီးတရား66ကြိမ်မြောက်ဝိပဿနာလုံပြီးတရားကိုမဟောကြမနာကြကြသည်မိဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ဘုဥ္ဇောပရမရှိခိုးကြရအောင်တို့တရားနာပရိဒါပေါင်းသူတော်ကောင်းတို့ကလည်းဘုရားရှင်ဂုဏ်ရည်ဒီကိုစိတ်ဝေထုံလျက် ဘုရားနုတ္တိဘာဝနာပွားများရင်းနဲ့ယူသည်စွာနာယူကြအောင်စုဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒါကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏိကမဂ္ဂမနန္တညာနံ နရာနရာသမောတရဏံလောကုလောကီနလီသောစီအပွားကိုလိုလာတောင်းတကြကုန်သောစိတ်ထားမြတ်သူနလူမြမတတဝါတို့ဤဇူဝေရလည်းဖြစ်တော်မူထသောဒီတတံလောကုလောကီနလီသောမယိမ့်မယိုင်မြဲကိုင်လာသည် သမာဓိနှင့်ရှင်သောစိတ်တလည်းရှိတော်မူထသော ပညာပရိပဇုတိယသစ္စာလေးရတရားမြတ်ကို ထွင်ပေါတိမြင်တအရဟတမတိဟုသောပညာတန်ဆောင်သမိယောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကို ကွယ်ကာပိတ်ပုံဉာဏ်မြင်တော်အောင် မြူတံပညာဝိဇာတိဟုသော မိုက်တရားကို အရဟတမဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထာသောအထာဘီကာမံလူနာမြမတတဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထာသောနရဒေဝဟိတာဝဟံ လူနာမြမတတဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကိုစည်းတိန်ချမ်းသာကြုံငါရွယ်ဆောင်တော်မူတတ်သောကာရုဏီကလူနာမြမတတဝါအမြတနာจิตခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူတတ်သော အကံဇာတိယဇာပါရမီပုံညနေမနရှင်အမနရှင်သာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအပြစ်တို့ ရောက်တော်မူထသော အနန္တညာဏသဗ္ဗညောတညာနာဇာတာဆုံးပိုင်ကြမရှိသောဉာဏ်တော်လည်းရှိတော်မူထသော ဓမ္မဗုဒ္ဓံဒိုဒိုဂုံဤဆုံးလင်းပေတရှင်တော်မြတ်ဖရာကိုအဟံတရားဝတရားနာအမိမကောဘုရားတပည့်တော်သည်ဟွန်တာမိတတ္တယုကျိုးမန်ဆွဲချိုး၍ရှိခိုးကြတော်ပါဤမြတ်စွာဘုရား Tadu, tadu, tadu ပါဗျာ။ခေတ္တဦးဇင်းတို့66ချိန်မြောက်ဓမ္မပတ်စဉ်ဝိပဿနာ လုပ်ပြီးတရားကိုဒါဟောကြနာကြားကြရအောင်။ဒါဦးဇင်းတို့ဒီမှာပြောခဲ့တဲ့ဝိတ္တုဒီ9ပါးပေါ့ သီလဝိတ္တုစေတဝိတ္တုဒိဋ္ဌိဝိတ္တုအကင်္ဂဝိတနာဝိတ္တုမကမကညနာတဒနာဝိတ္တုပရိပဒညနာတဒနာဝိတ္တုညနာတဒနာဝိတ္တုဆိုပြီးတော့ဝိတ္တု9ပါးအဲဝိတ္တု9ပါးထဲမှာအာဦးဇင်းတို့သီလဝိတ္တုဘိုင်းလည်းပြီးခဲ့ပြီအသီလဝိတ္တုဘိုင်းမှာလူလေလူတီဟလူတီလရှင်လဲ ရှင်သီလရှင်ယန်းတွေလည်းရှင်ယန်းတို့ရဲ့သီလပေါ့ဒီသီလပိုင်းတွေကိုပြည့်ပြည့်စုံစုံနဲ့ဖြည့်ကျင့်ပြီးတဲ့အခါဒုတိယမြောက်ဖြစ်တဲ့စေတဝိတ္တုဒီပိုင်းသီလတည်ယူသောမြေပေါ်မှာယက်တည်ပြီးတော့ဒါသွားရတာ။ဟောစေတဝိတ္တုဒီပိုင်းမှာနိဝရဏညင်ကြီးတွေကင်းစင်တပြည့်စေတဤစင်ကြယ်တန်ရှင်းရှင်ဆိုတဲ့အတိုင်းထိုပိုင်းမှာစိတ်အစဉ်မှာနိဝရဏအညစ်အကြေးတွေဒါကင်းစင်အောင်စ조사ရ တော့စိတ်ဓာတ်အစဉ်မှာနိဝရဏညင်ကြီးတွေကင်းစင်မှုဆိုတာကကမ္မထအာယုံနဲ့ကင်းပြီးတော့မဖြစ်နိုင်ဘူးအဲတော့ကမ္မထအာယုံနေနဲ့ဒါသမထကမ္မထ၄ချိန်ဒါမိမိတို့ပွားများအားထုတ်ရတော့သမထကမ္မထ၄၀တဲ့ကမိမိတို့ကျန်နေတဲ့ကမ္မထနဲ့စပြီးတော့သမထကမ္မထ၄၀လုံးပဲဖြစ်ဖြစ်ထိုက်တဲ့ကမ္မထဒါတခုနှစ်ခုစသည်အပြင်ဒီလိုကမ္မထတွေနဲ့လည်းမိမိတို့ကစိတ်အစဉ်မှာနိဝရဏအညီကြီးတွေကင်းစင်အောင် ဒါဥပဇ္ဇရာသမာဓိအပ္ပနာသမာဓိကိုခေါ်တဲ့ဇန်သမာဓိဒီနှမျိုးတစ်မျိုးမျိုးရအောင်အားထုတ်ရမှာပဲအလိုအားထုတ်လို့စိတ္တဝိတ္တုပိုင်းအနေနဲ့နိရောဓအငြိကြီးတွေစိတ်အစဉ်မှာကင်းစင်ပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးဒိဋ္ဌိဝိတ္တုကိုကူးရဟောဒိဋ္ဌိဝိတ္တုပိုင်းမှာတော့ဒါတို့တကကြီးတွေတက္ကမကြီးတွေယုံ nant ပရမတရားတို့၌ဉာဏ်မြင်စင်ကြယ်ခြင်းလို့ဆိုသည့်အတိုင်း လိုပိုင်းမှာယုတ်ပရမတ်နံပရမတ်ဒီကိုဒါဓမ္မဒိဋ္ဌိဉာဏ်ပညာနဲ့ကွက်ကွက်ပြားပြားဒါထွင်ဖောက်သိမြင်ဖို့လိုတာပေါ့အဲလိုဒိဋ္ဌိဝိတ္တုဒီပိုင်းပြီးတဲ့အခါဒိဋ္ဌိဝိတ္တုဒီပိုင်းရယုတ်တရားနံတရားတွေကိုနာမရူပပရိသေရဉာဏ်နဲ့ဒါခါတဲ့ကိုယ်တိုင်မျက်မှောက်ထွင်ပေါက်သိမြင်ပြီဆိုတဲ့သူတော်ကောင်းတယောက်ကကင်္ကာဥဒနာဝိတ္တုတိကိုကူပြီးတော့ကင်္ကာဥဒနာဝိတ္တုတိပညာမိမိသိကြည့်ထားတဲ့ယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရား အဲ့တော့အဲ့လိုအကြောင်းတရားကိုသိပြီဆိုတော့အဲ့မှာကံနဲ့ကံရဲ့အကျိုးကောင်းကံတွေကြောင့်ကောင်းကျိုးတွေစုကံတွေကြောင့်မလိုလားအပ်တဲ့အကျိုးတရားတွေရရှိတယ်ဆိုတဲ့ကံနဲ့ကံရဲ့အကျိုးအပေါ်မှာယုံမတန်တရားတွေကိုကြော်လွှားလွန်မြောက်သွားမှာဖြစ်တယ်။ဒါပြည့်စည်ပရိကဉာဏ်နဲ့မှာအကျုံးဝင်တာပေါ့ အဲလိုဒိဋ္ဌိဝိတ္တုရိနဲ့ကင်္ဃဥဒနာဝိတ္တုရိနှစ်ပါးနဲ့ပြည့်စုံတဲ့သူတော်ကောင်းကတဆင့်တဲပြီးတော့မက်ကမက်ကညနာတဒနာဝိတ္တုရိဘိုင်းမှာကိုသိသိထားတဲ့ယုတ်တရားနံတရားနဲ့အကြောင်းတရားတွေသင်္ခါရတရားတွေဖြစ်ထိုသင်္ခါရတရားတွေကိုလက္ခဏာကြီးသုံးတယ်သင်ပြီးတော့ဝိပဿနာရှုပွားသုံးတတ်ရမယ်အပိုင်းပေါ့အဲဒါနေစားပြီးတော့ဒီဘိုင်းဝိပဿနာဉာဏ်ဤကုလို့ဒီဗဒညနာတဒနာဝိတ္တုရိနဲ့နောက်ဆုံးမှာတော့ဒါမဉ္ဇဏ်ဘုံဉ္ဇဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့အခါညနာတဒနာဝိတ္တုရိဘိုင်းကိုကူးမှာပေါ့ အဲ့တော့ဒါကတော့ဦးဇင်းတို့ဝိသုဒ္ဓိခုနှစ်ပါးကိုဒါအစဉ်တိုင်းကြီးပြောတာပေါ့ပြောပြီးတော့အခုလက်ရှိဦးဇင်းတို့ရောက်စေဟောစေကတော့ဦးဇင်းတို့က၄ခုမြောက်ဖြစ်တဲ့ကင်္ကာဝုဒနာဝိသုဒ္ဓိတော့ပြီးခဲ့ပြီတိုးတော့အဲ့၄ခုမြောက်ပြီးခါမှပြန်ရှုရင်ပို့ပြီးတော့သဘောပေါက်လွယ်တဲ့၃ခုမြောက်ဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာဒါယုတ်ပရမတ်နံပရမတ်တွေကိုဒါခဏ၃မျိုးပြူသည့်အထိတတိခဏမျိုးအောင် သမောဟကဏပြိုအောင်ဒါကတော့တတိဝိတုဒ္ဓိပိုင်းစခဲ့တဲ့ကကင်္ခာဥဒရဏဝိတုဒ္ဓိမပြီးခင်တဲ့ကဒါဦးဇင်းတို့ဟောခဲ့ပြောခဲ့ပြီးပြီဒုဒကကြီးတွေကမကြီးနာယူခဲ့ပြီးပြီအခုကအဲ့ဒီယုတ်တရားနံတရားတွေမှာရှိတယ်ကောနော်ကိစ္စကဏသုံးခုမြောက်ကိစ္စကဏပြိုရေးအတွက်ပေါ့ကိစ္စကဏပြိုရေးအတွက်ဒါတစင်သွားကြရမှာဖြစ်တဲ့အတွက်ပြစ္စယမတိကညံပိုင်းနေပြီးမှဒါပြန်သွားတာအဲတော့အဲ့မှာဦးဇင်းတို့ဟောလာတာ ယုတ်တရားတွေကိုလက္ခဏာရတ္တပိစုပဋ္ဌံပဋ္ဌံနဲ့ဒါယူပွားသုံးသပ်နည်းကို ခေါ်ခဲ့တာဒါပြီးပြီဆိုကြစို့အဲ့တော့ဒီနေ့အဲ့ဒီယုတ်တရားတွေကရူပခန္ဓာထဲမှာအကျုံးဝင်နေယုတ်တရားတွေကရူပခန္ဓာထဲမှာအကျုံးဝင်တော့အဲ့ရူပခန္ဓာပြီးတော့ဦးဇင်းတို့ဝေနခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာဆိုတဲ့ဒါနံခန္ဓာတွေကစေတသိက်ခန္ဓာ၃ပါးပေါ့ဒီတဲ့ခါကျတော့ဝိညာဉ်နဲ့ခန္ဓာလို့ခေါ်တဲ့အသိစိတ်ပေါ့ အဲ့တော့အသိစိတ်ကတော့စေတသိက်ကတော့လုံးရည်အတွက်များတယ်အသိစိတ်ကတော့သူကနေတာပေါ့ဝိညာဉ်နဲ့ခန္ဓာပေါ့အဲ့ဒါဝိညာဉ်နဲ့ခန္ဓာလေးကစပြီးတော့ဒီနေ့သွားကြရအောင်အဲ့ဝိညာဉ်နဲ့ခန္ဓာကစပြီးသွားကြရအောင်ဆိုတော့ဦးဇင်းတို့ဝိညာဉ်နဲ့ခန္ဓာဆိုတို့တကကြီးတွေတကမကြီးတွေဥစွာမထမတော့ဒီအသိစိတ်ပေါ့နော်အဲအသိစိတ်ကိုဦးဇင်းတို့၄မျိုးဒါ၄ဘက်ကနေလှည့်ပြီးတော့ဒါယူပွားသုံးတတ်ရမှာဖြစ်တယ် အဲ့တော့လက္ခဏာဆိုတဲ့သူ့ရဲ့ကိုယ်ပိုင်သဘောရတ္တာဆိုတဲ့သူ့ရဲ့တော်ငန်းဆောင်တာပြီးတော့ပြစ္ဆုပဋ္ဌာန်လို့ခေါ်တဲ့အာထိုစိတ်တရစိတ်ဆိုတဲ့ဝိညာဉ်နဲ့ခန္ဓာကိုဆင်ញင်သုံးသက်တဲ့သူတော်ကောင်းရဲ့ဉာဏ်နဲ့မှရှိရှိထင်လာခြင်းနောက်ဗရဒ္ဓံလို့ခေါ်တဲ့မိမိရှိပွားသုံးသက်နေတဲ့ဒီဝိညာဉ်နဲ့ခန္ဓာလို့ခေါ်တဲ့အတိစိတ်ကနီးစွာသောအကြောင်းပေါ့ အဲဒီ၄မျိုးပေါ့သူရဲ့ကိုယ်ပိုင်လက္ခဏာကိုယ်ပိုင်လုပ်ငန်းကိစ္စဉာဏ်နဲ့မှရှိရှိတင်လာနိုင်တဲ့အချင်းအရာနှိမ့်စွာသောအကြောင်းဆိုပြီးတော့ဒီ၄မျိုးနဲ့ဒါယူပါသုံးတတ်ရအောင်ယူပါသုံးတတ်အောင်ဆိုတော့နံပါတ်1ဦးဇင်းတို့ဒီအသိစိတ်ပေါ့စိတ်အားလုံးနဲ့ဆိုင်တာပေါ့စိတ်အားလုံးနဲ့ဆိုင်တဲ့အသိစိတ်ကိုစပြီးတော့ဦးဇင်းတို့ဒါလေ့လာကြရအောင် အဲ့တော့စိတ်ဒီဘာသဘောလက္ခဏာရှိတယ်လို့မေးတော့အာရမဏစိတ်တေတိတိစိတ်တံဝိဇာနာတိတိအထောဒါစိတ်ရဲ့သဘောကိုယ်ပိုင်သဘောလက္ခဏာပေါ့အဲ့တော့အာယုံကိုသိခြင်းတဲ့အာရမဏစိတ်တိတိအာယုံကိုကြံစီတယ်အာယုံကိုသိတယ်ပေါ့အာရမဏစိတ်တိတိအာယုံကိုကြံတယ်ဆိုတာဝိဇာနာတိတိအထောသိတာကိုပြောတာကြံစီတယ်ဆိုတာသိတာကိုပြောတာဒီနေရာမှာ အကြောင်းမလို့တက်ရိုက်လက္ခဏာသွားရင်ဝိဇာဏနာလက္ခဏာစိတ်တံပေါ့ဝိဇာဏနာလက္ခဏာစိတ်တံအဲဝိဇာဏနာတိတဲ့သဘောပဲအဲ့တော့တိတဲ့သဘောဘာကိုတိတယ်လို့မိတော့ခုနပြောတယ်အာရမဏံအာယုံကိုတိတာဘာကိုတိတာအာယုံကိုတိခြင်းပါဗျာအာယုံကိုတည်ခြင်းဒါစိတ်ကကိုယ်ပိုင်သဘောလက္ခဏာတဘာဝလက္ခဏာပေါ့အဲ့တော့အာယုံကိုတည်တယ်အာယုံကိုတည်တယ်ဆိုတာဘာပြောတာလဲဆိုတော့အာယုံကိုတည်တယ်ဆိုတာကို ဝိဇာနနံအာရမဏတာဥပလတ္တိအာယုံကိုသိရဆိုတာဘာပြောတာတော့အာရမဏတာဥပလတ္တိတဲ့အာယုံကိုယူလိုက်တာတဲ့ဘာလုပ်လိုက်တာအာယုံကို ယူခြင်းပါဗျာအာယုံကို ယူခြင်းအဲ့တော့ဒီအတိစိတ်ကဲတဘာဝကိုပိုင်လက္ခဏာကိုပိုင်တဘာဝလက္ခဏာကိုပြောပါဆိုအကြမ်းမြင်ပြောရင် အာယုံကိုသိခြင်း ဘာလဲတော့အာယုံကိုသိခြင်းပါဗျာအာယုံကိုသိခြင်းအဲ့ဒီမှာတစင်တက်ပြီးအာယုံကိုသိတယ်ဆိုတာဘာပြောတာတော့အာယုံကိုသိတယ်ဆိုတာဘာပြောတာဆိုအာယုံကိုယူခြင်းဘာလဲတော့အာယုံကိုယူခြင်းပါဗျာအာယုံကိုယူခြင်းအဲ့တော့ယောဂီသူတော်ကောင်းတယောက်ကဒီယူွက်ကိုတကယ်ရှုတော့မယ်ဆိုရင်ဒီကုဏလက္ခဏာရတပြစ္စုပ္ပတ္ထံဗရဒ္ဓံလို့ခေါ်တဲ့ ဒီရှုခတ်ကိုရှုတော့မယ်ဆိုတဲ့သူတော်ကောင်းတယောက်ကဓမ္မကြီးတွေဓမ္မကြီးတွေစဉ်းစားကြည့်ဒီနန္တရားတွေကိုတီးပြီးသားဖြစ်နေဖို့မလိုဘူးလားလိုအပ်ပါတယ်ဗျာလိုအပ်တယ်ဒီနန္တရားတွေကိုဘာမှမသိသေးဘူးခုမှကောက်ခါငင်ကားနဲ့ဒါကြတဲ့ဝိညာဉ်နဲ့ခန္ဓာရဲ့အာယုံဟိုတဘာဝကိုယ်ပိုင်တဘာဝလက္ခဏာလုပ်ငန်းဆောင်တိုင်းကိုယ်ပိုင်လုပ်ငန်းဆောင်တာလို့ခေါ်တဲ့ရတ္တ အပြစ္စုပတ္ထံပရတ္တံဒီလိုမျိုးလက္ခဏာတွေစရုပ်ကလို့ခေါ်တဲ့ဒီလက္ခဏာတတပြစ္စုပတ္ထံပရတ္တံကိုသွားယူမယ်ဘာမှလည်းမသိသေးဘူးဆိုတကကြီးတကမကြီးတွေဒါဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးဖေ။မဖြစ်နိုင်ဘူးဒါကိုဦးဇင်းတို့ဒါခုလိုပေါ့တရားဘာဝနာတွေကိုလေ့လာနေအချိန်မာတဲကိုကွက်ကွင်းပြပြနဲ့မိမိတို့ကတည်တည်ချာချာနားလည်ထားဖို့လိုတယ်လက်ခံထားဖို့လိုတယ် ဒါမှသာလေရင်တကယ်လုပ်ငန်းဝင်ရောက်တော့ဒကာကြီးတွေဒကာမကြီးတွေအော်ငါတို့ဒီအာဥဇာပထမယုတ်ပထမနံပါတ်နံပါတ်မတ်တွေကိုတဏိကနာပြုဖို့အာတမုကသမဝကနာပြုဖို့ဒါလိုနေပြီ ပြီးတော့မှအခုဒီကိစ္စကနာဖြိုရေးကိုတစင်သွားရမယ်ဆိုတာမျိုးတို့တခါကြီးတခါမကြီးလက်ခံထားမှာဖြစ်တယ်အဲ့တော့အခုဒီမှာဦးစင်းကဒီနောက်ဒီဝိညာဉ်နဲ့ခန္ဓာထဲမှာ နောက်လာတော့မဲ့ဟိုတရားတွေဒီသူ့ရဲ့ဒီ အခုခြုံပြီးတော့ဝိညာဉ်နဲ့ခန္ဓာအတိစေလို့ဒီလိုပြောပေမဲ့နောက်ကျတော့သူ့ဆိုင်ရဆိုင်ရအမီနဲ့ပေါ့ဥမာမြင်တိတိတ်တို့မြင်တိတိတ်ဇာတိတိတ်တို့ဇာတိတိတ်ဇာတိအပြင်ပေါ့ဇောဇူဇောအဲဒီလိုမျိုးသူ့ကိုယ်ပိုင်စိတ်တိုင်းစိတ်တိုင်းရဲ့ကိုယ်ပိုင်သဘာဝလက္ခဏာကိုယ်ပိုင်လုပ်ငန်းဆောင်တာကိစ္စတွေဒါတွေကိုလေ့လာတဲ့အပိုင်းမှာကြတန်တတိကဏမပြိုထားရင်ဥစွာပထမစိတ်တော်စိတ်ပဲအလုံးကသိနေတယ်ပဲအာယုံကိုသိလိုက်တာပဲမြင်တာလည်းသိလိုက်တာပဲကြားတာလည်းသိလိုက်တာပဲဒီလိုပဲသိပြီးတော့ ဘယ်စိတ်ဘယ်စိတ်တက္ခဏဆိုတာကိုမသိတဏှတိခဏပြူမထားရင်လည်းဘလို့မှဒီဟိုကိစ္စကဏကိုဖြိုနိုင်ဖို့ရန်ဒါမဖြစ်နိုင်ဆိုလိုရင်းကဆိုကြပါစို့ဦးဇင်းတို့ပြင်သတော်ဝထီလေးတစ်ခုကိုပဲဒကာကြီးဒကာမကြီးကြီးကြည့်ဟိုစကုတော်ဝထီလေးတစ်ခုကိုပဲကြည့်အဲ့တော့ဗာလဲဆိုတော့ဒီဝင်ကစရဏဝင်ကုပြည့်စီတာဆိုပြီးတော့ ဒီအတိတဘုံနဲ့တက်ကောဘုံပြတ်ပြီးတဲ့နောက်မှာစပြီးတော့ဝတိဖြစ်ပြီးဒနရရောဇန်စကုဝိညာဉ်တံပရိသန်တန်ရနာဥတော်ဇောခုနှစ်ကြိမ်တရားရောနှစ်ကြိမ်ပေါ့ဒီစသည်အပြင်ဒီလိုဖြစ်တယ်ဆိုကြဆိုဒီလိုဖြစ်တဲ့အပိုင်းမှာယောဂီသူတော်ကောင်းကဒါဟာပြင်သရရောဇန်လို့လည်းမသိဘူးအာယုံကိုမြင်လိုက်ရင် မြင်တာပဲသိလိုက်တယ်ဒါဟာမြင်သိစိတ်လို့လည်းမသိထားဘူးစိတ်တခဏအတိုင်းဒါဟာလက်ခံတဲ့စိတ်ဒါဟာစုံစမ်းတဲ့စိတ်ဒါဟာဆုံးဖြတ်တဲ့စိတ်ဆိုတာမျိုးလည်းမသိထားဘူးမသိထားလို့ရှင်ဒါ တန်တတိကနာမပြိုဘူးမပြိုရင်အဲ့ဒီစိတ်ကိုဒီခါလေမြင်နေဆိုတဲ့စိတ်ကိုပဲဘလို့သွားပြီးတော့ဒါဟာပြင်သရရဟောဇံရဲ့လက္ခဏာတတပြစ္စုပတ္တန်ဒါဟာသက္ကုဝိညာဉ်ရဲ့လက္ခဏာတတပြစ္စုပတ္တန်ပဋ္ဌာန်လို့ရှုမလဲဒါရှုလို့မရနိုင်ဘူးဒါလိုတော့ဦးဇင်းတို့ဒါနားလည်ရမှာကဲထားဒါကကြိုးပြီးတော့ဒါကြောင့်မလို့လက္ခဏာတတပြစ္စုပတ္တန်ပဋ္ဌာန်ကိုဒါရှုပွားသုံးတတ်တော်မယ်ဆိုတဲ့သူတော်ကောင်းတယောက်ကကြိုတင်ပြီးတော့ဒီတန်တတိကနာနဲ့သမုဟာကနာကြိုပြီးဖြစ်ရမယ်ဆိုတာမျိုးကိုဒါပြောတို့တကကြီးတကမကြီးကိုတည်တည်ချင်တာပေါ့ ကောင်းပြီအဲ့တော့ဒီဝိညာဉ်နဲ့ခန္ဓာဆိုတဲ့အားလုံးကိုအချုံခြုံပြီးတော့ကြည့်ကြမယ်ဆိုရင်နံပါတ်1ဒီအတိစိတ်ကကိုယ်ပိုင်သဘောလက္ခဏာကိုယ်ပိုင်သဘာဝလက္ခဏာကိုပြောပါဆိုအာယုံကိုသိရင်အာယုံကိုသိတယ်ဆိုတော့အာယုံကို ယူခြင်းပဲအဲပြီးတဲ့အခါကျသူ့ရဲ့လုပ်ငန်းလုပ်ငန်းကဘာလဲတော့ပုပ်ပင်ကမရတံဟောပုပ်ပင်ကမရတံဆိုတာဘာပြောအာယုံကိုသိမှု၌ဗရဏအရှိသောခေါင်းဆောင်ဖြစ်ခြင်း ဒါသူ့ရဲ့လုပ်ငန်းကိစ္စအဲ့တော့အာယုံကိုသိတဲ့အပိုင်းမှာဒီအသိစိတ်ဒီသူကရှေ့သွားကောင်းဆောင်ပဲအသိစိတ်ဒီဘာဖြစ်တယ်တော့အသိစိတ်ကရှေ့သွားကောင်းဆောင်ဖြစ်ပါတယ်ခင်ဗျာတရားကဒကာကြီးဒကာမကြီးပြုံးလဲကြည့်လို့ရှိရင်တော့ဦးဇင်းတို့တို့ဒကာကြီးဒကာမကြီးလည်းကြားဖို့ပြတာဖြစ်လိမ့်မယ်ဟိုးမှဓမ္မပဒမှာဒါမကြမကြတရားဆရာတော်သမတော်တွေတရားဟောတဲ့အခါဒါကြားဘူးတယ်မနောပုပ္ပင်ကမဓမ္မဟုတ်ပလား မနောပုံဝင်္ဂမတပါဆိုတာဒါစိတ်ကရှိသွားခေါင်းဆောင်ပဲအခုဒီမှာလည်းပဲဒါပုံဝင်္ဂမရတန်ဒီစိတ်ကအာယုံကိုသိခြင်းမှာရှိသွားခေါင်းဆောင်လို့ပြောတော့အာယုံကိုသိတာပဲစိတ်ကသိတာပဲဘလို့ရှိသွားခေါင်းဆောင်လဲဆိုတော့အဲ့ဒါပြောတာဥမာကုဏတဏှတိကနာကိုဖြိုတော့ဒါပြင်းသရအောင်သံဒါစကုဝိညာဉ်လို့သိပြီနောက်သမုဟကနာကိုဖြိုထားတဲ့အခါမှာအဲ့ဒီပြင်းသရအောင်သံအခိုင်မှာစိတ်စေတသိက်ကဘလောက်မြင်မြင်စိတ်စကုဝိညာဉ်ခိုင်မှာစိတ်စေတသိက်ကဘလောက်ဒါလို့သိတာပါ သိထားတဲ့သူတော်ကောင်းတယောက်ကဆိုကြပါစို့ဇကုဝိညာဉ်အခိုင်ရူပါယုံကိုသိတယ်ရူပါယုံကိုသိတယ်ဆိုတာဒီမိနိတိကိတကူတည်းနဲ့သူကဖြစ်နိုင်တဲ့စွမ်းရည်မရှိသလိုမိနိတိတလုံးတည်းနဲ့အာယုံကိုသိသွားတာတော့မဟုတ်ဘူးသူနဲ့ရှင်မောရှင်မဲ့စိတ်စေတသိက်တွေနဲ့တကွာဒီရူပါယုံလေးကိုမြင်တာပဲသိသွားတာပဲဒါပေမဲ့သိတယ်ဆိုတဲ့အပိုင်းမှာခုနသူနဲ့ရှင်မောရှင်မဲ့စိတ်စေတသိက်တွေကိုသိထားခြင်းဒီဒါသမောကနာကိုဖြိုးထားလို့သိတာ နောက်မဆိုရင်ခုနမြင့်တိတိတ်မြင့်တိတိတ်ပဲတိမှာသူ့မှာရှင်မောရှင်မဲစိတ်စိတ်တွေရှိနေတယ်ဆိုတဲ့ဒီစိတ်ခဏအတွင်းမှာရှိတဲ့ဒီအပေါင်းအစုကိုမဖြိုထားရင်ကိုယ်ကိုယ်ပြပြမသိရင်ဒါသမုဟကနမပြေဘူးသမုဟကနမပြေရင်ခုဒီကိစ္စဒီရတ္တလို့ခေါ်တဲ့သူ့ရဲ့လုပ်ငန်းကိစ္စကိုရှုတဲ့အပိုင်းမှာရှင်းသွားကောင်းအောင်ဆိုတော့ဒီမြင်ဒီသိစိတ်တစ်ခုကအာယုံကိုသိခြင်းမှာရှင်းသွားကောင်းအောင်ဖြစ်တယ်ဆိုတော့ကျန်တာဘာရှိသေးလို့တော့စိတ်တက္ကနာတစ်ခုအတွင်းမှာပဲစိတ်တွေကနှမျိုးသုံးမျိုးဖြစ်နေသလားဒီလိုမျိုး ဒါစဉ်းစားစရာတွေဖြစ်တယ်မဟုတ်ဘူးပြောချင်တာကသူနဲ့ရှင်မောရှင်မဲ့စိတ္တိတ်တွေနဲ့တခါဝဒီအတိစိတ်ရှိတယ်အဲ့ဒီအတိစိတ်ကဒါကြံတဲ့ရှင်မောရှင်မဲ့စိတ္တိတ်တွေကရှည်သွားခေါင်းဆောင်အနေနဲ့အာယုံကိုယူတဲ့အပိုင်းမှာဒါသူကသူကလုပ်ငန်းကိစ္စကရှည်သွားခေါင်းဆောင်အနေနဲ့သူအာယုံတည်ရလို့တလုံးပြောချင်တာအဲ့ဒါကိုလည်းပဲဦးဇင်းတို့တကယ်ရှုတဲ့အပိုင်းကြလို့ရှိရင်ခုနအဲတမာတိထူတော်ပြီးတော့ဒီနန္တရားတွေကိုသိကြည့်တော့မယ်ကိုက ဒီပြင်သောရဝထီလိုင်းရူပအောင်လိုင်းကိုသိသိမလားကျန်တဲ့မနောရဝထီလိုင်းကိုသိသိမလားဒီပုံမှာဖြစ်သွားတဲ့စိတ်ကနာစိတ်တကနာတစ်ခုမှာအခိုက်မှာရှိတဲ့ဒီစိတ်ကလုပ်ငန်းကိစ္စကိုဘယ်လိုကိုကနားလဲဘာမှဒါရှုလို့ရတာကဲထားအဲ့တော့ဒီအတိစိတ်ကလုပ်ငန်းကိစ္စတဘာဝလုပ်ငန်းကိစ္စကိုပြောပါသူ့ရဲ့ကိုယ်ပိုင် လုပ်ငန်းကိစ္စကိုပြောပါဆိုရင်တဲ့ဒါအာယုံကိုတိမှု၌ဗราဏရှိသွားခေါင်းဆောင်ဒါသူ့ရဲ့လုပ်ငန်းကိစ္စပဲအဲ့တော့ဆိုကြပါစို့ဦးဇင်းတို့ တချို့ချို့ပုံကိုယ်တွေအလုပ်တစ်ခုမှာပေါ့ဟိုလုပ်ငန်းကြီးတစ်ခုဆိုရင်အဲဒီမှာလို့လူတွေအများကြီးတော့ဝိုင်းပြီးလုပ်ပါမှာဒီလုပ်ငန်းကြီးကလည်းပတ်တာပဲဒါပေမဲ့အဲ့လုပ်ငန်းမှာခုနခေါင်းဆောင်ဆိုတဲ့မန်နေဂျာဆိုတဲ့ဒါမျိုးဒါခေါင်းဆောင်ဆိုတာတော့ရှိတာဒါပေမဲ့သူတယောက်တည်းနဲ့လုပ်ငန်းကိစ္စကိုလုပ်ပြီးသလားဒီလုပ်ငန်းကြီးတစ်ခုလုံးလည်းပတ်နေတာသူတယောက်တည်းကအဓိကလုပ်နေတာလားဆိုတော့လောက်တာတော့အားလုံးကဝိုင်းလုပ်နေဒါပေမဲ့အဲ့ဒီထဲမှာသူကဘာဖြစ်နေတာတော့ခေါင်းဆောင်ဖြစ်နေတာပဲအဲ့ဒီသဘောပဲ အခုဒီမှာလည်းပဲခုနစိတ်ကအာယုံကိုသိရဆိုတော့ तू တခုတည်းနဲ့သိနေနိုင်လို့လားလို့ဆိုတော့ तू တခုတည်းသိတာမဟုတ် तू နဲ့ရှင်မောကြီးမဲ့စိတ်စေတသိက်တွေနဲ့တကောက तू ကအာယုံကိုသိမှာပဲဒါပေမဲ့အဲ့ဒီထဲမှာ तू ဒီဘာဖြစ်နေတာတော့ကောင်းဆောင်ဖြစ်နေတာပဲဒီရဲ့သဘောကိုပြောတာကဲနောက်တစ်ခုဒီဝိညာဉ်နဲ့ခန္ဓာလို့ခေါ်တဲ့ဒီအတိစိတ်ကိုယောဂီသူတော်ကောင်းတယောက်ကဆင်ញင်လိုက်ပြီးအတိတိဆိုတာဘယ်လိုတော့ဘယ်လိုဆင်ញင်တဲ့အခါမှာဘာဖြစ်တော့သူ့ဉာဏ်ထဲမှာထင်လာမယ်တန္တဟနာပြစ္စုပ္ပတ္ထာနာဟောသူ့ဉာဏ်ထဲမှာထင်လာတယ် စိတ်အစင်းအဆက်မပြတ်ရအောင် နောက်နောက်စိတ်ကိုဖွဲ့ဆက်တတ်သောသဘောတရား။အော်ဆိုလိုရင်းကဦးဇင်းတို့ဘဝတစ်ခုမှာဒီစိတ်ကအမြဲတမ်းတောက်လျှောက်တော့သူဖြစ်နေတာပဲ။ဂျာထဲမှာပြတ်သွားတယ်ဆိုတာတော့မရှိဘူး။ရှေ့စိတ်ချုပ်တယ်နောက်စိတ်ဖြစ်တယ်ရှေ့စိတ်ချုပ်တယ်နောက်စိတ်ဖြစ်တယ်ဆိုဒီလိုမျိုးအစဉ်တိုင်းဖြစ်နေတာ။အဲ့လိုအစဉ်ဆက်မပြတ်ဖြစ်နေအောင်သူကဖွဲ့ဆက်ထားတာပဲ။ဒါကသူ့ရဲ့ဉာဏ်ထဲမှာစဉ်းကျင်လိုက်လို့ချင်းဩ အတိစိတ်ဆိုတာဘယ်လိုတော့ဩအတိစိတ်ဆိုတာရှေ့စိတ်နဲ့နောက်စိတ်ရှေ့စိတ်နဲ့နောက်စိတ်ကိုတခါလေစင်ဆက်ပြတ်မသွားအောင်ဖွဲ့ဆက်ထားတဲ့သဘောတရားပဲလို့ဒီလိုညံထဲမှာထင်လာလိမ့်မယ်တဲ့။ဩနောက်တစ်ခုသူကနီးစွာသောအကြောင်းနီးစွာသောအကြောင်းညာဘာလဲတော့နာမရူပပဋ္ဌာနံဟောနာမရူပပဋ္ဌာနံနာယုတ်တိနီးစွာသောအကြောင်းဒါကတော့ဦးဇင်းတို့ဟိုပြင်သောကာရဘုံတွေပြောတာပေါ့လေ။အဲ့တော့ပြင်သောကာရဘုံတွေပြောတဲ့ခန္ဓာ၅ပါးရှိတဲ့ဘုံပေါ့ ခန္ဓာ၅ပါးရှိတဲ့ဘုံမှာဆိုလို့ရှိရင်တော့ဒါနာယုတ်ကသူ့ရဲ့နှိစွာသောအကြောင်းအဲ့တော့နာယုတ်ဆိုတာကဘာတဲ့တော့အဲယုတ်ကတော့သူ့ရဲ့မိယာဝတ္ထုဒါရှင်းတာပေါ့အဲနာမ်မှာနာမ်မှာじゃသူနဲ့ရှင်မရှင်မဲ့စေတသိက်တွေကိုဒီညမှာနာမ်လို့သုံးတာအတိစိတ်ဒီလည်းပဲနန္တရားထဲမှာပါပြီးမြဲဒီနေရာမှာသူကအကျိုးဖြစ်နေတဲ့အတွက်ကြောင့်သူ့ကိုဖြစ်စီတတ်တဲ့နှိစွာသောအကြောင်းတရားဒီသူနဲ့ရှင်မရှင်မဲ့စေတသိက်တွေပဲအဲဒါလိုနားလည်ရတယ်အဲ့တော့ဒါဒီ ဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်အသိစိတ်အားလုံးနဲ့သက်ဆိုင်တဲ့လက္ခဏာရတ္တပြစ္စုပ္ပတ္ထံပဋ္ဌာန်အဲ့တော့ဦးဇင်းတို့ပြန်ပြီးတော့ခက်ချင်းချင်းလေးပြန်ပြောမယ်ဆိုရင်အသိစိတ်တို့ခေါ်တဲ့ဝိညာဉ်နဲ့ခန္ဓာရဲ့ကိုယ်ပိုင်တဘာဝလက္ခဏာကိုပြောပါဆို အာယုံကိုသိခြင်းအာယုံကိုရယူခြင်းအဲသူ့ရဲ့လုပ်ငန်းကိစ္စပြောပါဆိုအာယုံကိုသိမှုနိုင်ဗราဏရှိသွားကောင်းဆောင်ဖြစ်ခြင်းအော်နောက်တကသူ့ကိုညံထဲမှာဆင်ခြင်လာတဲ့အခါအော် စိတ်အစဉ်အဆက်မပြတ်ရအောင်နောက်နောက်စိတ်ကိုဖွဲ့ဆက်တတ်တယ်သူနောက်စိတ်နောက်စိတ်ကိုလိုက်ပြီးတော့ဖွဲ့ဆက်ထားလို့ဒါစိတ်စဉ်မပြတ်တာပေါ့ဒါလိုနားလေရတယ်ဟောနောက်တစ်ခါသူကနေသွားသောအကြောင်းကိုပြောပါဆိုရင်ဒါပြင်သောကာရဘုံအတွက်နံရုပ်ပေါ့အမှသရောကာရဘုံလို့ခေါ်တဲ့အတုပဘုံဘဝမှာတော့ဒါနံတရားပေါ့သူနဲ့ရှင်မောရှင်ဘက်နံတရားကသူကနေသွားသောအကြောင်းပဲဒါဝိညာဉ်နဲ့ခန္ဓာအချုပ်အနေနဲ့ပေါ့ ဘုရားကခါတဲ့ကြတော့ဒီလိုဝิญညာနဲ့ခန္ဓာပြီးပြီဆိုတဲ့အခါကျတော့ပြီးပလားဆိုတော့မပြီးဘူးခုနပြောသလိုသူကသူ့မှာမျိုးတွေအများကြီးကွဲတာဝิญညာနဲ့ခန္ဓာအောက်အဲ့တော့ဦးဇင်းတို့ဒီမှာဘယ်ကစသွားမလို့ဆိုတော့ပရိသန္တိစိတ်ကစပြီးတော့လေ့လာကြရအောင်ဘယ်စိတ်ကစလေ့လာပရိသန္တိစိတ်ကနေစပြီးလေ့လာကြရပါပါဗျာအဲ့တော့ဘောဓကုမှာစပြီးတော့အရင်ဆုံးဖြစ်တာတော့ဒါပရိသန္တိစိတ်ပဲ အဲ့တော့အဲ့ပရိသန်နေစိတ်ကိုစပြီးတော့ဦးဇင်းတို့လက္ခဏာတတပြစ္စုပ္ပတ္တံဗရဒ္ဒံနဲ့စပြီးတော့လေ့လာကြမယ်ဆိုရင်နံပါတ်1ပေါ့ပရိသန်နေစိတ်ကကိုယ်ပိုင်တဘာဝလက္ခဏာပေါ့အဲ့ကိုယ်ပိုင်တဘာဝလက္ခဏာဘာလဲလို့မိတဲ့အခါကျတော့ကမ္မကမ္မနိမိတ်တာဂတိနိမိတ်တာနာအညတရာရမဏဝိဇာဏလက္ခဏံပရိတန်တိစိတ်တံဟောပရိတန်နေစိတ်ဟောပရိတန်နေစိတ်ကဘာဖြစ်တော့သူကကမ္မကမ္မနိမိတ်တာဂတိနိမိတ်တာနံတဲ့ ဒါကံကမ္မနမိတ်ကံနမိတ်ကမ္မနမိတ်အဂတိနိမိတ်ဆိုတဲ့ဒီနမိတ်၃မျိုးထဲမှာတစ်မျိုးမျိုးသောအာယုံကိုဒီအာယုံပေါ့ခုနကံအာယုံ ကမ္မအာယုံဂတိအာယုံလို့ခေါ်တယ်ဒီအာယုံ၃မျိုးတစ်မျိုးမျိုးကိုသိခြင်းလက္ခဏာဒါသူရဲ့ကိုယ်ပိုင် လက္ခဏာပဲအဲ့တော့တရားကိုရှုတော့မယ်ဆိုရင်ဒီကအေးဒီကမိုက်ဒီခုနဟိုးဒီဘဝက အရင်ဆုံးစဖြစ်တဲ့ပရိသန်ရဲ့အခိုက်ကိုလည်းမိမိကသိရမယ်အဲ့လိုမိမိကဒီဘဝမှာစပြီးတော့ဖြစ်မဲ့ပရိသန်တွေစိတ်အစဉ်အထိမိမိကနားလည်ထားပြီးဖြစ်ရတယ်ဒါကြောင့်မို့လို့ဒီလိုနေရာမျိုးတွေမှာကြတော့ဦးဇင်းတို့ဒါပရိသသမုပ္ပတ် ရှုပြီးမှဒါရှုရင်ပို့ပြီးတော့နားလည်တယ်ပြောတာပရိသသမုပ္ပတ်ရှုခွက်ကိုမရှုဘူးသေးဘူးအတိတ်ရှုခွက်ကိုမရှုဘူးဒီဘဝရဲ့အစာအဆုံးကိုလည်းကိုကအစာအဆုံးဖြစ်တဲ့စိတ်ကိုလည်းကိုမိမိကနားမလည်သေးဘူးနောက်ဒီဘဝကိုဖြစ်စေတတ်တဲ့ အနိကဆုံးအတိတ်ပေါ့ပထမအတိတ်ပထမအတိတ်ကဒီကာနိမရဏတဏဇောမှာအာယုံတစ်ခုထင်လာမှာပဲအဲ့မရဏတဏဇောပေါ့ပထမအတိတ်မရဏတဏဇောမှာထင်လာတဲ့ခုဒီကံကမ္မနမိဂတိနိမိတ်ဆိုတာဒါကိုလည်းကိုကလှမ်းပြီးတော့မရှုတတ်ဘူးနားမလဲနားမလဲဘူးဆိုလို့ရှိရင်ဒါဒီအာမျိုးကတခါကြီးရေကမကြီးပြုံးကလေးစာဖတ်သွားရုံနဲ့နားလဲဖို့တော့ဒါမဖြစ်နိုင်ဘူးအမတန်ခက်ခဲနေမှာပဲအဲ့တော့ကိုယ်တိုင်တကယ်ရှုရယ်ဆိုတဲ့အပိုင်းကရောက်လာပြီဆိုရင်ဒါတကယ်လက်တွေ့လုပ်တဲ့အပိုင်းမှာကြတော့ဒါလိုအပ်တယ် ။ဒီကြောင့်မလို့ဦးဇင်းတို့ဒါဟိုကျေးဇူးတော်ရှင်ဘောက်ဆရာတော်ကလည်းဒီလက္ခဏာရတပိစုပဒံပရဒံရှုဖို့ခွက်ကိုယောဂီကိုသင်ပေးတဲ့အခါလွယ်ကူစေခြင်းနဲ့အဲလွယ်လွယ်ကူကူနဲ့ထူးထူးထွန်းထွန်းသိစေခြင်းနဲ့အတွက်ကြောင့်ဒါပြည့်စည်ပရိကဉာဏ်လို့ခေါ်တဲ့ကင်္ဂဝိတနာဝိတုရိဘိုင်ပြီးမှဒါသင်ပေးလိရှိတယ်ပေါ့။အဲဒါကြရင်တော့ယောဂီကသိပြီးတော့ရှင်းသွားတယ်။မသိပြီးတော့နားလေဒီချိန်မှာသူကြပါဆိုခုဒီပရိဒဏ်နေစိတ်က ခုနဒီလက္ခဏာကိုလှန့်ရှုခြင်းနဲ့ဆိုတဲ့သူတော်ကောင်းကဒီဘဝကပြိတ္တန်နေစိတ်နောက်ဒီဘဝကပြိတ္တန်နေစိတ်နဲ့စစ်သက်နဲ့ဟိုဘောကသုတိအဲသုတိပြီးတဲ့ခါကျသုတိကဟိုဘက်မှာဘာရှိလို့ဆိုတော့ခုနမေနာတဏ္ဍာဇောရှိမှာပေါ့အဲ့မနာတဏ္ဍာဇောကိုလှမ်းပြီးရှုထားတယ်မနာတဏ္ဍာဇောလှမ်းရှုတဲ့အခါမနာတဏ္ဍာဇောအခိုင်မှာပေါ်လာတယ်ခုနကံကမ္မနမိဂတိနိမိတခုခုပေါ်လာတယ်ဒီဟာကိုဒီဘက်ကပြိတ္တန်နေစိတ်ကလည်းသူကယူတာပဲအဲ့တော့မနာတဏ္ဍာဇောကဟိုဘက်ကယူထားတဲ့အာယုံကိုဒီကအဲ့တော့ ဒီပရိသန်နေစိတ်ဒီဘောကပရိသန်နေစိတ်ရဲ့အာယုံကိုပြုံးကလေးတီးဖို့ဆိုတာကခုနပြောမလွယ်ဘူးဘာမှမရှိဘူးထားတဲ့သူတော်ကောင်းတယောက်ပဲမလွယ်ဘူးမလွယ်ဘူးတော့သူကဟိုဘက်ကအတိတ်ဘဝကိုလှမ်းကြည့်လို့ဒီကနေ့အချိန်မှာတော့ကျင်းတည်တဲ့အာယုံတစ်ခုခုတင်ပါပဲကံနမိတ်တင်မလားကမ္မနမိတ်တင်မလားဂတိနမိတ်တင်မလားပေါ့အဲ့တော့ဒီနေရာမှာကံနမိတ်ဆိုတော့ဦးဇင်းတို့ပရိသတ်သမုပ္ပါရှုခွက်ကတော့ပြောခဲ့ပြီးသားဒီမှာနည်းနည်းလေးပြန်ပြောကြရအောင်ပို့ပြီးတော့နားလည်စီခြင်းနဲ့ပေါ့ဟိုနားလည်စီခြင်းလို့အဲ့တော့ကံနမိတ်ဆိုတဲ့အပိုင်းမှာ တခါလေမှာဦးဇင်းတို့ဒီယောဂီကိုသင်ပြတဲ့အခါယောဂီကဟိုကံနမိတ်နဲ့ကမ္မနမိတ်ပေါ့ဒါကိုလည်းနည်းနည်းလေးနားလည်မှုလွယ်တတ်အဲ့တော့ဆိုကြပါစို့ကုသိုလ်တစ်ခုပြုတယ်ဘုရားမှာပန်းလှူတယ်ဘုရားမှာပန်းလှူတယ်ဆိုပန်းလှူတဲ့အခိုင်မှာဖြစ်နေတဲ့ဒီကုသိုလ်စိတ်ပေါ့ဒါကကြတော့ကံဒါမဲ့အဲ့မှာကံမကြတော့ဒီကုသိုလ်ကံကုသိုလ်စေတနာကိုဖြစ်စီတဲ့အကြောင်းတရားအနေနဲ့ဥပမာဆိုကြပါစို့အလှူကံဘုရားပေါ့ဘုရားဆိုတာရှိမယ် နောက်တစ်ခါလူရန်မွေတာလူဝဲဝတ္ထုလို့ခေါ်တဲ့ဒီပစ္စည်းဝတ္ထုတွေရှိမယ်ပေါ့ဘန်းတွေရှိမယ်ဘန်းနဲ့အခြားအခြားခြံရံတွေလည်းရှိမယ်ပေါ့ဒီလိုအကြောင်းတစ်ခုခုကိုကိုကသွားပြီးလို့မြင်တယ်ဥမာဘုရားမှာပန်းလူနေတာအာယုံတစ်ခုကိုကိုကညံထဲမှာထင်းလာတယ်အသိစိတ်ကထင်းလာတယ်ဆိုရင်ဒါဒီကာမနမိတ်ဖြစ်နိုင်တယ်တိုးတော့ကုစုတက်တက်ပေါ့ကုစုအနေနဲ့ထင်းလာတယ်အော်ကုစုဒါနကုစုအပန်းလူတယ်ဆိုတဲ့ဒါနကုစုဆိုတဲ့ဒီကုစုထင်းလာရင်တော့ဒါကကံပဲကံအာယုံထင်းတာ ခုနအဲ့ကိုကံကိုဖြစ်စေတတ်တဲ့အကြောင်းတရားအနေနဲ့ထင်နိုင်တော့ဒါကမ္မအာယုံပေါ့နောက်ဂတိဒါနမိတ်လို့ခေါ်တဲ့ဂတိအာယုံကတော့ဒါကတော့နည်းနည်းလေးတော့ဟိုရှင်းတာပေါ့လေရှင်းတယ်ဆိုတော့ကအထူးသဖြင့်လူသားအတွက်ဆိုတော့ဒါလူဘဝတဲ့အသုံးအဆောင်အဲဒါမျိုးတွေကိုထင်လားမလားသို့မဟုတ်လို့ရှင်ခုနအမိဝိုင်းရီလို့ခေါ်တဲ့တက်ရိုက်တာဥပလတ်တာပေါ့နော် ဥပလဗိတပလို့ခေါ်တဲ့ဒါရတဲ့ဒီအာယုံနေနဲ့ဒါကရောက်ရတဲ့အာယုံနေနဲ့ထင်ကောင်းထင်အဲဒီလိုအာယုံ၃မျိုးကိုယောဂီတယောက်ကသိထားတယ်သိထားတဲ့အခါကျမှအခုဒီမှာမိမိရဲ့ပရိသန်နေစိတ်ကိုလန့်ပြီးရှုတယ်မိမိရဲ့ပရိသန်နေစိတ်ကလက္ခဏာလန့်ရှုတယ်ဘာအာယုံယူထားတာတော့စာထဲကတော့ပြောတာပဲကံကမ္မနမိတ်ဂတိနိမိတ်ဆိုတဲ့အာယုံ၃မျိုးတစ်မျိုးမျိုးကိုသိခြင်းတစ်မျိုးမျိုးကိုယူခြင်းလို့ဒီလိုစာပြောထားတော့ ဒီသုံးမျိုးကြီးပဲမိမိကယူထားသလားဆိုတာမျိုးပေါ့အဲ့တော့မိမိရဲ့ပဋိသန္ဓေစိတ်ဒီအခြားအခြားပုဂ္ဂိုလ်တဦးတယောက်ရဲ့ပဋိသန္ဓေစိတ်နဲ့တူနိုင်မှာမဟုတ်ဘူးဇာလက်ကသုံးမျိုးလုံးဆိုပြီးမိမိယူထားတာပဲစိတ်လေဘယ်အာယုံကိုယူထားလဲဒါမိမိကကွဲကွဲပြားပြားသိဖို့လိုတယ်ဒါပဋိသန္ဓေစိတ်ကဒါလက္ခဏာပေါ့တဘာဝလက္ခဏာအဲ့နောက်ပြီးတော့သူကေခုနလုပ်ငန်းကိစ္စကြတာဘာပြောတော့ပဋိသန္ဓာနာရတာဘာဝနှစ်ခုကိုဘာဝနှစ်ခု တနည်းအားဖြင့်ပြောမယ်ဆိုရှေးဘဝစိတ်အစဉ်နဲ့နောက်ဘဝစိတ်အစဉ်ကိုဆက်ဆက်ပြီးခြင်းသဘောလုပ်ငန်းကိစ္စအဲ့တော့ဆိုလိုရင်းကသူကဘဝနှစ်ခုကိုဆက်ဆက်ပြီးတာပဲပရိတန်ဒါနဆိုတာဘဝနှစ်ခုကိုဆက်ဆက်ပြီးတယ်ဘဝနှစ်ခုဆိုတာရှေးဘဝကနဦးဇင်းတို့ပထမဦးဆုံးအတိတ်ကဒီပြစ္ဆုတ်ပံဘဝရဲ့ဆိုကြဆိုဒီဘဝနှစ်ခုကိုသူကဆက်ဆက်ပြီးတဲ့စိတ်ကလေးပဲဘဝအတိတ်ဘဝကမနာတနာသောမှာယူခဲ့တဲ့အာယုံဟောဒီမှာလဲဒီပရိတန်တွေကဒီဘဝမှာယူတဲ့အာယုံပေါ့ဒီဘဝသူတို့ကတူနေတာပဲ အဲအဲ့ဒါမျိုးအနေနဲ့ဒါလာပြီးတော့ဆက်ဆက်ပေးတယ်ပြိတ္တနေစိတ်ကအဓိကပြန်ပြောမယ်ဆိုတော့ဘဝနှစ်ခုကိုဆက်ဆက်ပေးတာဒါသူ့ရဲ့လုပ်ငန်းကိစ္စပဲအဲနောက်တစ်ခုသူကပြစ္စုပတ္တံပတ္တံပြစ္စုပတ္တံပတ္တံကြတော့ဘာပြောတော့ပြစ္စုပတ္တံကြတော့ဘာပြောတော့တန္တဟနာပြစ္စုပတ္တနာဘဝနှစ်ခုကိုရှေ့ဘဝစိတ်စဉ်နဲ့နောက်ဘဝစိတ်စဉ်ကိုဆက်ဆက်ပေးတတ်တဲ့သဘောတရားအဲဓမ္မကျတော့လုပ်ငန်းကိစ္စနဲ့ညံမှာရှိရှိထင်တဲ့ပြစ္စုပ္ပတ္တန်ဒီတွားပြီးတူတာပေါ့ဟိုစင်တူရိုးမှာဖြစ်တာပေါ့ စကလုံးပဲကွဲသွားတာအဲ့တော့လမ်းပြီးတော့သူတော်ကောင်းတယောက်ကစင်ញင်းနေပဋိသန္ဓေစိတ်ဆိုတာဘယ်လိုစိတ်တုံးပဋိသန္ဓေစိတ်ဆိုတာဘယ်လိုစိတ်တုံးစင်ញင်းနေတယ်စင်ញင်းနေဩညနေမှာထိန်းလာတယ်ဩဘောနှစ်ခုကိုဆက်ဆက်ပြီးတာအဲ့တော့ဒိတ်ဘဝနဲ့ဒီပြစ္ဆုတ်ဘဝကိုဆက်ဆက်ပြီးမယ်ပြစ္ဆုတ်ဘဝနဲ့နာဂဘဝကိုလည်းဆက်ဆက်ပြီးနိုင်တယ်ဒါပဋိသန္ဓေစိတ်ကဒါညာမှာပရိသတ်နေစိတ်ကိုစင်ကျင်တဲ့သူတော်ကောင်းတယောက်ကညာမှာရှိရှိထင်းလာနိုင်တဲ့ညာထဲမှာထင်းလာနိုင်တဲ့သဘောပေါ့ ။အော်နောက်တကနောက်ဆုံးပဋ္ဌဌံဒါကတော့နာမရူပပဋ္ဌဌာနံ။ဒါပဋိသန္ဓိစိတ်ကနှီးစွာသော အကြောင်းကနံယုတ်ပဲ။အဲ့တော့ဒီညမှာလဲနံယုတ်ဆိုတာကလိုလိုပြောရင်တော့နန္တရားသူကရှင်မရှင်မဲ့နန္တရားနဲ့ယုတ်တရားလို့ဒီလိုပြောပေမဲ့တကယ်ရှုွက်ပိုင်းမှာじゃခုနပြောသလိုပဲအသေးစိတ်ရှုတဲ့အခါကျတော့ပဋိသန္ဓိအခိုက်ကိုလမ်းပြီးမြင်ထားတဲ့သူတော်ကောင်းကဒါလည်းရင်ပဋိသန္ဓိအခိုက်မှာဖြစ်တဲ့မိယာဝတ္ထုရောဘယ်လောက်ရှိတော့အဲ့တော့ဦးဇင်းတို့ပြစ္ဆုတ်ပံစိတ်ကဲနီးစွာသောအကြောင်းဆိုခဲ့ရင်တော့ခုနရုပ်ပေါင်းဦးဇင်းတို့ ရိုးရိုးကုသိုလ်စိတ်ဆိုလဲရုပ်ပေါင်းဒါ63မျိုးလောက်ရှိမယ်ပေါ့အဲမျက်စိမှာဆိုလဲထို့တူပဲမြင်သိစိတ်ကမိယာဝတ္ထုအနေနဲ့ရုပ်ပေါင်း63မျိုးလောက်ရှိမယ်ဒါပေမဲ့ပဋိသန္ဓေခိုင်မှာဒါ63မျိုးမဟုတ်တော့ဘူးဘလောက်ပဲရှိတော့ဘလောက်ပဲရှိတော့ဆိုတော့ဦးဇင်းတို့ရုပ်ပေါင်းကမ္မဇရုပ်30ပဲရှိမှာပေါ့အဲဒါလိုမျိုးလဲမိမိကနားလည်ရ။အော်နောက်တကနန်းဆိုတဲ့နေရာမှာနန်းရုပ်နေရာမှာနန်းဆိုတဲ့နေရာမှာဒီပဋိသန္ဓေစီနဲ့ရှင်မောရှင်ဘက်စီတိတ်ဘလောက်လဲဒါတုံးနဲ့တူတူမှာမို့မိမိပဋိသန္ဓေစိတ်က အဲ34ရှိနေသလား33ရှိနေသလားစသည်အပြင်ပေါ့နော်32ရှိနေသလားအဲ့ပေါ်မူတည်ပြီးတော့မိမိရဲ့ပြိတ္တန်ဒီစိတ်ကဲနီးစွာသောအကြောင်းမှာဒီစေတသိက်တရားတွေဒီလေဒါကွဲပြားမှုရှိနိုင်တာပေါ့တုံးနဲ့တုံးဒါကိုလည်းမိမိကဓမ္မဒိဋ္ဌိဉာဏ်ပညာနဲ့ကြည့်ပြီးတော့မှဒါဒီအကြောင်းဒီအကြောင်းကြောင့်ဒီလိုပြိတ္တန်ဒီစိတ်ဖြစ်တယ်အဲကြောင့်မလို့ပြိတ္တန်ဒီစိတ်ကနီးစွာသောအကြောင်းဆိုရင်ဒီနာယုတ်လို့ခေါ်တဲ့ပြိတ္တန်ဒီစိတ်နဲ့ရှင်မရှင်မဲ့စေတသိက်တွေရဲ့သူကမိပြီးတော့ဖြစ်ရဝတ္ထုယုတ်ရဲ့ ဒါတိတုရဲ့ဤသောသောကြောင့်လို့ဒီလိုနားလည်ရအဲ့တော့ဒါကတော့ပရိသန်နေစိတ်ပေါ့ပရိသန်နေစိတ်ပြီးတော့ဦးဇင်းတို့နောက်စိတ်တစ်ခုကတော့လွယ်တဲ့စိတ်ပေါ့လို့အဲ့တော့ပရိသန်နေစိတ်ပြီးပြီးလွယ်တာဘာလွယ်လဲဆိုတော့ဘဝင်စိတ်ဘာစိတ်တယ်တော့ဘဝင်စိတ်ပါဗျာအဲ့တော့ဘဝင်စိတ်ဒီဦးဇင်းတို့ဒီပရိသန်နေစိတ်နဲ့ဒါအတူပဲအဲ့ပရိသန်နေစိတ်ကဥမာဉာဏ်ရှင်နေဟိုပိဋိရှင်နေ34မျိုးဆိုရင်ဒီဘဝင်စိတ်ကလည်းထို့တူပဲ အမည်ပဲပြောင်းလာဒါကြောင့်မလို့ဦးဇင်းတို့တဘောမှာဒုမြတ်တရားသုံးပါပရိသန္တိစိတ်ဝင်စိတ်သုတိစိတ်ဆိုတဲ့ဒီသုံးမျိုးကဒါဘောအတစ်ခုမှာတူတာပဲအဲ့တော့ခုဒီပရိသန္တိစိတ်ကိုရပြီဆိုရင်ဒါဘဝင်စိတ်ကလွယ်သွားပြီဘာလဲတော့ဘဝင်စိတ်ကကမ္မာကမ္မနိမိတ်တာဂတိနိမိတ်တာနဲ့အညတရာရမဏဝိဇာရဏလက္ခဏံဘဝင်ကစိတ်တံဟောသူလည်းပဲတို့တူပဲအတိတ်ဘဝမနာသနာသောတိယူ ခဲ့သောကံကမ္မနမိတ်ဂရိနမိတ်ဟူသောအာယုံ၃မျိုးတို့တွင်တစ်မျိုးမျိုးသောအာယုံကိုတည်ခြင်းရယူခြင်းသဘောဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာနောက်တစ်ခါဘဝင်ကရတံသူ့ရဲ့လုပ်ငန်းကိစ္စလုပ်ငန်းကိစ္စကြဘာပြောတော့ရှင်းတော်စိတ်အစဉ်မပြတ်ရအောင်ဘဝ၏အကြောင်းတရားအဖြစ်တည်နေခြင်းလုပ်ငန်းကိစ္စဩသူကြတော့အတူတူတော့အတူတူပဲခုနပရိသန္တိတိကရှေးဘဝနဲ့နောက်ဘဝကိုသူကဆက်ဆက်ပြီးတယ်ခုဒီမှာကြတော့ဘာပြောတော့ ရှေ့စိတ်စဉ်နဲ့နောက်စိတ်စဉ်ပေါ့ရှေ့နောက်စိတ်စဉ်ပြတ်စဲမသွားအောင်ဆိုကြပါစို့ဝတိတစ်ခုနဲ့တစ်ခုကြားပေါ့သူကစိတ်အစဉ်ပြတ်မသွားအောင်သူကဘဝင်ကကြားတဲ့ကသူကဝင်ပြီးတော့ဟိုဘဝရဲ့အကြောင်းတရားအနေနဲ့သူကဖြစ်တည်ပေးနေတာပဲဒါသူ့ရဲ့လုပ်ငန်းကိစ္စနောက်တစ်ခါသူ့ရဲ့ဒီဘဝင်စိတ်ကိုစင်ကြီးနေတဲ့သူတော်ကောင်းတယောက်ရဲ့ဉာဏ်ထဲမှာဘယ်လိုထင်လာမလဲဆိုတော့ ဒါနဟနပြစ္စုပ္ပဒါနရှင်းနောက်စိတ်အစဉ်မပြတ်ရအောင်စိတ်အစဉ်ကိုဆက်ဆက်ပေးတတ်သောသဘောတရားဟောရှင်းနောက်စိတ်ချင်းပြတ်မသွားအောင်သူကဆက်ဆက်ပေးနေတယ်ဒါကသူ့ရဲ့ဟိုအမှတ်အသားအနေနဲ့ယောဂီတယောက်ကသူ့ကိုဆင်ခြင်ဒီလိုညံထဲမှာထင်လာတယ်ဟောနောက်တကနိစွာသောအကြောင်းပဋ္ဌာန်ပဋ္ဌာန်နိစွာသောအကြောင်းကနာမတုပပဋ္ဌာနံဒါသူနဲ့ရှင်ပေါ်စေတသိက်တွေနဲ့သူ့ရဲ့မိယာဒါယုတ်တရားကသူ့ရဲ့နိစွာသောအကြောင်းပဲဒါဘဝင်စိတ် အဲ့တော့ဒီပရိသန္ဓေစိတ်ရရင်ဘဝင်စိတ်ရပြီဘဝင်စိတ်ရရင်နောက်သူနဲ့ဖြစ်နိုင်တာတော့သုတိစိတ်သူနဲ့တူတာကတော့သုတိစိတ်ပေါ့အဲ့တော့ဦးဇင်းတို့ဟိုသုတိစိတ်ကိုအရင်ရှုမယ်ဆိုလည်းရတယ်သို့မဟုတ်လို့နောက်ဆုံးမှရှုမယ်ဆိုလည်းရတယ်အဲ့တော့ဦးဇင်းကဒီမှာတူရလေးကိုပေါင်းပြီးတော့ပြောခြင်းတဲ့အတွက်ကြောင့်သုတိစိတ်ကိုအရင်ဆုံးသွားလိုက်ကြရအောင်အဲ့တော့သုတိစိတ်ကိုသွားတဲ့အခါသုတိစိတ်ကလက္ခဏာတတပြစ္စုပတ္တံပတ္တံနံပါတ်1ဖြစ်တဲ့သဘာဝသူ့ရဲ့ကိုယ်ပိုင်သဘာဝလက္ခဏာကိုပြောပါဆိုရင် ကမ္မကမ္မနိမိတ်တာဂတိနိမိတ်တဏညတရာရမဏဝိဇာရဏလက္ခဏာသုတိစိတ်တံဟောသူကဒါကိုယ်ပိုင်တဘာဝလက္ခဏာကဘာလဲဆိုတော့အတိတ်ဘဝမနာတနာသောတိယူရခဲ့သောကံကမ္မနိမိတ်ဂတိနိမိတ်ဟူသောအာယုံ၃မျိုးတို့တွင်အဲတမျိုးမျိုးသောအာယုံကိုတည်ခြင်းရယူခြင်းတဘောဒါသူကကိုယ်ပိုင်တဘာဝလက္ခဏာပဲ။အော်နောက်တစ်ခုသူကလုပ်ငန်းဆောင်တာသဝနာရတံတဲ့ ဘဝမှာရွေလျောခြင်းဟောသူကသူ့ရဲ့လုပ်ငန်းကိစ္စတွေတော့နည်းနည်းပြောင်းသွားဇဝနာဘဝမှာရွေလျော့သွားခြင်းဒါသူ့ရဲ့လုပ်ငန်းကိစ္စဘာဖြစ်လို့တော့သုတိစိတ်ကြပြီဆိုဒီဘဝမှာဒါသုတိစိတ်ကြတယ်နောက်ဆုံးဒီဘဝကရွေလျော့သွားတာပဲနောက်ဘဝတစ်ခုကူးရတာပဲဟိုရန်နာမဖြစ်သေးလို့နာဂတ်ဘဝတွေကိုဆက်ရအောင်မယ်ဆိုရင်ဒီဘဝကရွေလျော့သွားတယ်အဲရွေလျော့သွားတဲ့သဘောဒါသူ့ရဲ့လုပ်ငန်းကိစ္စနောက်သူ့ရဲ့ သုတိစိတ်ဆိုတာဘလို့လဲဒါဉာဏ်နဲ့မှာစင်ကြီးကြည့်တဲ့သူတော်ကောင်းတယောက်မှာဘလို့ထင်တာတော့ဆိုတော့တထာဘဝပစ္စုပ္ပထာနံဘဝမှာရွေလျောတတ်သောသဘောတရားလို့ညာထဲမှာထင်နိုင်။အော်သုတိစေတည်တယ်ဆိုတဲ့သုတိစေကဘယ်လိုသဘောလဲညာထဲမှာ။အော်ဘဝတစ်ခုမှာရွေလျောသွားတယ်လို့ဒီလိုမျိုးညာထဲမှာထင်လာ။နောက်ပြီးတော့သူ့ရဲ့နှီးစွာသောအကြောင်းသူ့ရဲ့နှီးစွာသောအကြောင်းကြတော့ ဇဝနာတရာရမဏဘဝင်ကနံညတရာပကမပဋ္ဌဌာနံဟောသူကဘာပြောတုံးဆိုတော့ဒီနေရာမှာကြတော့ဒါကအဘိဓမ္မာသဘောတရားကတော်တော်လေးပို့ပြီးတော့လေးလေးနက်နက်သိဖို့လိုတယ်။ဘာသိဖို့လိုလဲဆိုတော့သူကဇဝနာဒရာရမဏဘဝင်ကာနံဆိုတဲ့အတွက်ကြောင့်ဇဝနာဆိုတဲ့ဇောစိတ်ရှိမယ်ဒရာရမဏဆိုတဲ့ဒရာယုံစိတ်ရှိမယ် နောက်တစ်ခါဘဝင်ကဆိုတဲ့ဘဝင်စိတ်ရှိအဲ့စိတ်သုံးမျိုးအဲ့စိတ်သုံးမျိုးပေါ့အဲ့စိတ်မျိုးသုံးတယ်မှာအညတတအပကမဆိုတော့ကတခုခုကနေလွန်သွားတယ်ချုပ်ပြက်သွားတယ်အဲ့တော့ဆိုကြဆိုကြပါစို့ပုဂ္ဂိုလ်တယောက်ကသုတိပြက်ကြီးတည်လွန်တော့မယ်ဆိုဦးဇင်းတို့ကဇောနောင်မှာသုတိစိတ်ကြတာရှိတယ်ဇောနောင်မှာဆိုတာဘာပြောတာလဲဆိုတော့တတဝတူတယောက်ကဥမာဆိုကြပါစို့တေကန်နေ့အချိန်ရောက်လာပြီမနာတဏ္ဍာဇောဇောတယ်အဲ့မနာတဏ္ဍာဇောပြီးတာနဲ့သုတိစိတ်ကြသွားတယ်ဒါဆိုရင်ဇောနောင်မှာသုတိကြတယ်လို့ခေါ်တယ် ဒါပေမဲ့တချို့ကြတော့အဲ့လိုမဟုတ်မန္နာတဏ္ဍာဇောတော့စောသွားတယ်မန္နာတဏ္ဍာဇောစွန့်ပြီးတဲ့အခါမှာ तू ကဘာလို့လဲဆိုတော့သုတိတမ်းမကြဘူးနောက်ကခုနတရားယုံလိုက်လာတယ်တရားယုံကြပြီးမှဒါသုတိကြတယ်ဒါဆိုရင်တရားယုံနောက်မှာသုတိကြတယ်နောက်တစ်ခုကဘာလဲဆိုတော့ယနေ့ခေတ်မှာအပြောများတာဦးဇင်းပြီးမှဒါလေးနည်းနည်းပြောမယ်အဲ့ဒါကဘာလဲဆိုတော့ခုနပဝင်ပေါ့အဲ့တော့ तू ကဘာလဲဆိုတော့ခုနမန္နာတဏ္ဍာဇောစောပြီးမန္နာတဏ္ဍာဇောစောပြီးတဲ့အခါဘာဖြစ်တော့သုတိစိတ်တမ်းမကြဘူးမန္နာတဏ္ဍာဇောစောပြီးတဲ့နောက်မှာဘဝင်နေကြတယ် ဘဝင်ကြပြီးကမှဘဝင်ရဲ့နောက်မှာသုတိကျကျသွားပြီဒါကိုကြတော့ဘာပြောတုံးဆိုတော့ဘဝင်အောင်သုတိကျတယ်လို့ပြောတယ်အဲ့တော့အဲ့လိုဘဝင်အောင်သုတိကျတဲ့ဒီသုံးမျိုးပေါ့ဇောနောင်မှာသုတိကြမလားတရားယုံနောင်မှာသုတိကြမလားဘဝင်နောင်မှာသုတိကြမလားအဲ့ကြတဲ့အပေါ်မှာမူတည်ပြီးတော့ရှေ့ကဇောနောင်မှာသုတိကြမယ်ဆိုဇောစိတ်ကချုပ်သွားခြင်းဒီဓာတုကနိစွာသောအကြောင်းဇောစိတ်ချုပ်မှာမနတနာဇောစိတ်ကလေးချုပ်သွားမှာသုတိဆိုတာအကြောင်းဝင်ရှိမှာပေါ့ နောက်ဒရဝဏယောင်သုတိကြမယ်ဆိုတော့အဲ့ဒရဝဏစိတ်ကလေးချုပ်သွားခြင်းဒီပင်နေရင်ဒီသုတိကနီးစွာသောအကြောင်းပဲသုတိစိတ်ကနီးစွာသောအကြောင်းအာနောက်တကဘဝင်ဘဝင်နဲ့တို့တူပဲကြပါဆိုမနာတဏသောနောက်မှာဘဝင်ကြီးကြနေအဲ့ဘဝင်စိတ်ကလေးမချုပ်မချင်းကဒီသုတိစိတ်တခါကြီးတခါကြီးကြနိုင်ပါမလားမကြနိုင်ဘူးဒါကြောင့်မို့လို့အဲ့ဒီဘဝင်စိတ်ကလေးချုပ်ပြတ်သွားခြင်း ဘာသွားပါမှဒီသုတိစိတ်ကအကြနိုင်တဲ့အတွက်ကြောင့်အဲ့ဘဝင်စိတ်ကချုပ်ပြတ်သွားခြင်းဒီသူကနေစွာသောအကြောင်းပဲဒါလိုနားလေရအဲ့တော့ဒီနေရာလေးနဲ့ဆက်ဆက်လို့ဦးဇင်းကအခုဗာလေးတစ်ခုပြောချင်လို့ဆိုတော့အဲ့ဒီဒီဇောနောင်သုတိကြတာရယ်တရားယုံနောင်သုတိကြတာရယ်ဘဝင်နောင်သုတိကြတာပေါ့ဒီသုံးမျိုးထဲမှာ ဇောလောင်စွတ်တိကြတယ်ဒါကတော့ယူချင်းနေမနာတနာသောပုဂ္ဂိုလ်တဦးတယောက်ဒီကနေ့အချိန်မနာတနာသောစောတယ်ပေါ့အာယုံတစ်ခုခုကိုယူလောက်တယ်ကံကံအာယုံယူမလားကမ္မအာယုံယူမလားဂတိအာယုံယူမလားပေါ့အာယုံတစ်ခုကိုယူပြီးတာနဲ့တန်စွတ်တိကြသွားတယ်ဒါလည်းပြောစရာဟိုတိတ်ပြီးတော့မရှိဘူးရှင်းတယ်နောက်ဒရာယုံတော်စွတ်တိကြတယ်ဆိုတော့လေခုနကဒီမနာတနာသောပြီးတာနဲ့ဒရာယုံကနှစ်ကြိမ်ပဲကြာမှာပေါ့သို့တော့ဒရာယုံနှစ်ကြိမ်ကြာတဲ့ကြောင့်တိတ်တူတောင်းတော့စက္ကန့်ပိုင်းတွင်မှာပဲပြီးတော့ဒါလည်းပဲပြောစရာမရှိဘူးနားလေတာလွယ်တယ်ပေါ့အဲ့တော့ ဟိုမနာတနာသောပြီးတရားယုံပြီးတော့သုတိကြသွားတယ်ဒါလည်းရှင်းတယ်နောက်ဘာမှသွားပြီးတော့ဦးဇင်းတို့ဟိုနားလေရခက်နေတယ်လေဆိုတော့ဘဝင်တော်ပေါ့ဘဝင်ကျတော့သူကဘဝင်ဒီအချိန်များစွာ ကြာခွင့်ရှိတယ်ဘယ်လိုကြာခွင့်ရှိတော့အချိန်များစွာကြာခွင့်ရှိပါတယ်ဗျာအချိန်များစွာကြာခွင့်ရှိတဲ့အတွက်ကြောင့်ဆိုကြပါစို့မနာတဏသောစောသွားပြီပုဂ္ဂိုလ်တဦးတယောက်ဟောဒီကနေ့တရားညောင်းဆောင်200ဆက်ပြီမနာတဏသောကြာသွားပြီ မနတနာသောကြပြီးတဲ့နောက်မှာသူကဘဝင်ကဆက်ပြီးတော့ကြာနေတာဥပမာဆိုကြပါစို့သူကမိနစ်ပိုင်းနဲ့ကြာရင်ကြာမယ်နာရီပိုင်းနဲ့ကြာရင်ကြာမယ်ရက်လည်းပဲကြာရင်ကြာမှာရက်တွေလတွေအထိပဲကြာသွားနိုင်တယ်တွန်းတော်သူဒီမနာတနာသောတော့ကြာပြီးသားဖြစ်နေတယ်အဲ့တော့သူကမနာတနာသောကြာပြီးသားဖြစ်နေတယ်သို့တော့ဘဝင်ဒီဇက်တိုက်ဖြစ်နေတယ်ဘဝင်ဒီဒီပြစ္ဆုတ်ပံအာယုံဘာမှမသိသူကကတော့အတိတ်ကမနာတနာသောယူခဲ့တဲ့အာယုံကိုပြိတ္တန်နေစိတ်သိတယ်လို့ပဲသူလည်းသိနေတာသိနေရတဲ့ကြောင့်သူကပြစ္ဆုတ်ပံဘာမှမသိတော့ဘူး မနာတဏ္ဍာဇောကသူ့အတွက်ဘဝကိုအနာဂတ်ဘဝကိုအဆုံးဖြတ်ပေးမယ်မနာတဏ္ဍာဇောကလည်းကြာပြီးသားဖြစ်နေအဲ့ဒီမှာဦးဇင်းတို့ဘာသွားဖြစ်တုံးဆိုတဲ့အခါကျတော့အခုပေါ့ခုခေတ်မှာဆိုဦးဇင်းတို့ဟိုပိုးဆိုတာပေါ့အခုလို ICU တွေဘာတွေပေါ်လာတဲ့အခါပုဂ္ဂိုလ်တူတယောက်ကအရေးပေါ်ကကျမ်းမာရေးဖောက်သွားပြီ ICU ရဲ့ရောက်သွားပြီတချို့ဆိုဘာမှမသိတော့ဘူးဘာမှမသိတော့ဘူးဆိုတဲ့အပိုင်းမှာဘာပြဿနာဆက်ကြည့်တော့ဘာမှမသိဘဲနဲ့သူ့ဘာသူအချိန်ကာလတစ်ခုပြီးသွားတဲ့အခါသုတိစိတ်ကျသွားတယ် သုတိတိတ်ကြသွားတယ်ဆိုရင်ဒါကအဲသူကဆိုသုတိတိတ်ကြတာဒီထိတဲ့ဥစဉ်တို့ကပြဿနာမြည်ပြဿနာကဘာတော့ပြဿနာကဘာတော့ဆိုတော့ ICU ရဲ့ရောက်သွားပြီရောက်သွားတဲ့အခါမှာကျောင်းဒီဒီစေပညာနဲ့သူကဒီထိခရလောက်ထားတယ်ဒီလူနာတယောက်ကိုအဲ့တော့ဘုန်းကမုံစင်းတော့ဘာဖြစ်နေလဲဆိုတော့ဒီ ICU ထဲမှာထားတဲ့ဒီလူနာတယောက်ဒီခုနဆိုကြပါစို့ဦးဇင်းတို့အခုဒီအဘိဓမ္မာရှုထောင့်ကပြောမယ်ဆိုလို့ရှိရင်ခုနမန္တနာဆို ဟိုကြပြီးသွားပြီသူ့အနာဂတ်ဘဝကိုလည်းသူကအဆုံးဖြတ်ပေးပြီးသွားပြီဆိုလိုရင်းကတေဖို့ဆောင်နေရတဲ့အချိန်ပဲတေဖို့ဆောင်နေရတဲ့အချိန်မှာဘာဖြစ်တော့သူကထားခြင်းတော့ထားရတယ်အခုဖြစ်နေတဲ့ပြဿနာကအာဒကာကြီးတို့ကတော့ပူတည်တာပေါ့လေအဲ့တော့ဒီဟို ICU ရဲ့ရောက်သွားတဲ့ဒီလူနာတယောက်ဒီသူကဟိုဆိုကြပါစို့ပြန်ကောင်းလာနိုင်တဲ့ရာဂိုင်းနှုံးလေးဟိုရှိတော့ရှိတာပေါ့လေ အဲသို့တော့တချို့တချို့မှာဦးဇင်းတို့ပြန်ကောင်းနိုင်တဲ့ရာခိုင်နှုန်းကမရှိတော့ဒါပေမဲ့ဒီဘဝကြီးကိုဆက်ပြီးတော့ထားမယ်ဆိုလို့ရှိရင်တော့တခါကြီးဒီထားလို့မရဘူးလားထားလို့ရနိုင်သေးပါတယ်ခင်ဗျာထားလို့ရနိုင်သေးတယ်အဲ့ဒီမှာလည်းဦးဇင်းတို့ဘာဖြစ်လို့ဆိုတော့ဟိုဦးဇင်းတို့ဟုတ်တော့ကလည်းဒီမေကုံးလေးတွေနဲ့ဒီပြဿနာလေးတွေရှိပါတယ်တော်တော်ကတိတ်မကြခင်ကဦးဇင်းဒီကပ္ပိယကြီးတွေလေအဲ့ဒါလေးမေးလို့ကပ္ပိယကြီးတခါကြီးဥဝန်တန်းတို့သူတို့အတိမိတ်ဆွေအကြောင်းနဲ့ပတ်သက်လို့ဒါလေးမေးတာ မင်းတို့မဖြစ်တော့ဆိုတဲ့အခါကျတော့ဒီလူနာတယောက်ကိုဒီဒီလိုအရေးပေါ်ကန်းထဲမှာထားပြီးတဲ့အခါဘာဖြစ်တော့ဆိုတော့ဒီဒီဆရာဝန်တွေကသူကလူနာရှင်ကိုမေးတာပေါ့နော်အဲဒီစက်ပစ္စည်းတွေဖြုတ်လိုက်မယ်စေဘူးဒီလူနာဒီခုနဘေးအချိန်တွင်းမှာဒါမှဆိုကြပါစို့24နာရီတွင်းသို့မဟုတ်လေအဲ48နာရီတွင်းမှာဒါဟိုသေမယ်ပေါ့နော်သေသွားမယ်အဲ့တော့ဒီပစ္စည်းတွေကိုဖြုတ်ရမလားမဖြုတ်ရဘူးလားဆိုတဲ့အပိုင်းပေါ့ ပြောမလားမပြောရဘူးဆိုတဲ့အပိုင်းမှာအဲ့တော့ကျန်ရင်သူဘက်မှာလည်းစဉ်းစားနေရကြီးအများကြီးအဲ့တော့ခုနဒီဟာကိုဖြုတ်လိုက်လို့သူကသုတိပြတ်ကြီးတည်လုံးသွားမယ်ဆိုတော့ဒါဒီခုနပြောတဲ့အပဏတိပါဒကံထိုက်မလားဆိုတဲ့အတွေးပေါ့နော်ဒါလေးရှိတယ်အဲ့တော့ဦးဇင်းတို့အဲ့ဒီနေရာမှာဟိုခုလိုအဘိဓမ္မာသဘောတရားကိုနားလည်ထားရင်တော့သူကဘာမှပဏတိပါဒကံကမိမိတို့တိုက်ရမသက်ဆိုင်တော့သူဒီဘဝတစ်ခုအတွက်သူကအနာဂတ်ဘဝကိုကူဖို့အတွက်မနာသနာစောလေးကြပြီးပြီဘဝင်စိတ်တစ်ခုပဲ ဟိုဘဝင်နဲ့မျောနေတာပေါ့ဗမာစကားပြောရင်တော့မျောနေတယ်ပေါ့နော်အဲ့တော့ဘဝင်နေကြနေတယ်ဆိုရင်ဒီချိန်မှာဒီဆက်ကဆက်ပြီးတော့သူဒီဆက်ပစ္စည်းတွေနဲ့လုံနေလို့သူကဆက်ပြီးတော့ဟိုဘဝတစ်ခုကိုသွားနေရတယ်ဆိုရင်ဒီဆက်ပစ္စည်းပြုတ်လိုက်လို့သူသုတိပြတ်ကြီးတည်လွန်သွားခြင်းဒီဒါကြံရစ်သူကပယောကဘာမှမပါဘူးသို့တော့ကြောင့်ပဏာတိပါဒကံလည်းထိုက်เสียမလိုဘူးပေါ့အဲ့တော့သို့တော်ခုနဘဝတစ်ခုကို ခုနအဆုံးပြတ်ပြီးတဲ့မနာတဏ္ဍဇောလို့မကြသေးဘူးပေါ့အတာမန်ပေါ့ခုနဟိုအရေးပေါ်ကန်းတွေကနေပြန်ကောင်းလာတာမျိုးလည်းဒါရှိနိုင်တာပေါ့အဲ့လိုအခြေအနေမျိုးမှာတော့ဒါဟိုဆရာဝန်တွေကဆုံးဖြတ်ချက်နဲ့အဲဒီမိသားစုကဟိုသဘောထားကတော့များစွာတက်ရောက်မှုရှိပေမဲ့ခုနလို ICU ထဲလို့ရောက်လာတဲ့အခြေအနေမျိုးမှာတော့ဦးဇင်းတို့ထင်ပါတယ်ဒါကဟိုဘာမှတော့မဆိုင်တော့တတ္တဝါတယောက်ကသူ့ကကံနဲ့ပဲဆိုင်တော့တာကထားပေါ့ဒါကတော့ဘုဒ္ဓတာအနေနဲ့ဒါကြောင့်မလို့ ဒီသုတိစိတ်ကိုရှုတော့မယ်ဆိုရင်သူကရဲ့ဒီနီးစွာသောအကြောင်းပေါ့သူကနီးစွာသောအကြောင်းသုတိစိတ်ကနီးစွာသောအကြောင်းကိုပြောပါဆိုရင်ဇောစိတ်ကချုပ်ပြက်သွားခြင်းဒီလေသူ့ရဲ့နီးစွာသောအကြောင်းဖြစ်နိုင်ဇောဆိုတဲ့နေရာမှာဒီနေရာမှာခုနပြောတယ်မနာတနာဇောပေါ့နောက်တခါတရားယုံကချုပ်ပြက်သွားခြင်းဒီလေသူ့ရဲ့နီးစွာသောအကြောင်းဖြစ်နိုင်ဘာဖြစ်လို့လဲ အာတချို့ကဇောမနာတဏဇောတွေမှာကဘယ်နဲ့တရားယုံလေးကြာပြီးမှသုတိလေးကြာရင်အဲ့တရားယုံကချုပ်ပြတ်သွားခြင်းဒီပြုခဲ့နည်းဆိုတော့အကြောင်းပဲအဲနောက်တစ်ခုကတော့ခုနဗာလဲဆိုတော့ဘဝင်ပဲအဲ့လည်းထို့တူပဲဒီမနာတဏသောနောင်မှာဘဝင်ကြီးကြာနေတယ်ဆိုရင်အဲ့ဘဝင်စိတ်ကချုပ်ပြတ်သွားခြင်းဒီသုတိလေးကနည်းဆိုတော့အကြောင်းပဲလို့ဘယ်လိုနားလဲရဒါအခုဦးဇင်းတို့ပြောခဲ့တာတိတန်ဒီစိတ်ဘဝင်စိတ်သုတိစိတ်အဲ့တော့ဘဝင်စိတ်ကသုတိစိတ်ကပြန်ပြောမယ်ဆိုရင်ကိုယ်ပိုင်တဘာဝလက္ခဏာဗာလဲလို့မေးရင် အကံကမ္မနမိတ်ဂရိနိမိတ်ဆိုတဲ့ဒါအတိတ်ဘဝမနာတနာတော့ကယူခဲ့တဲ့အာယုံ၃မျိုးတွေကတစ်မျိုးမျိုးကိုသူကရယူနေအာယုံကိုသိတယ်ဒါသူ့ရဲ့သဘာဝဒါလက္ခဏာပဲနောက်တစ်ခါသူ့ရဲ့လုပ်ငန်းကိစ္စဘဝတစ်ခုမှရွေလျောခြင်းသူ့ကိုရဲ့ညံထဲမှာစင်ကျင်လိုက်တဲ့အခါညံထဲမှာဘယ်လိုထင်မလို့ဘောဓဘုမှာယူလျောတတ်သောသဘောတရားလို့သူစုတိစိတ်ကလေးကိုသွားပြီးတော့သဘောပေါက်။နောက်သူကနေသွားတော့အကြောင်းတော့ခုန၃မျိုး၃မျိုးဖြစ်နိုင်တာပေါ့။ဇောစိတ်ကချုပ်ပြတ်သွားခြင်းလည်းဖြစ်နိုင်တယ်။တရားယုံကချုပ်ပြတ်သွားခြင်းလည်းဖြစ်နိုင်တယ် ဘဝင်ကအချိုးပြတ်သွားခြင်းလည်းဖြစ်နိုင်တယ်ဒါသူ့အနည်းစွာသောအကြောင်းအဲ့တော့ဦးဇင်းတို့အဲ့ဒီ၃မျိုးပြီးတဲ့အခါဘာသွားမလို့ဆိုတော့ပြင်ထတော်တော်ဇန်စိတ်ကလေးသွားကြရအောင်အဲ့တော့ပရိသတ်နေစိတ်လည်းမိမိကရှုတတ်ပြီးဘဝင်စိတ်လည်းရှုတတ်ပြီးနောက်ဆုံးသုတိစိတ်ကိုလည်းမိမိရှုတတ်ပြီဆိုရင်ကိုဓမ္မပြင်စတော်ရာဝဇန်စိတ်ကလေးသွားကြရအောင်အဲ့တော့ပြင်စတော်ရာဝဇန်စိတ်ကိုရှုတော့မယ်ဆိုတဲ့သူတော်ကောင်းက ဒေသတော်ရအောင်ဆန်းဆိုတာပါလေဒါတော့ကိုကနားလည်ထားမှာဒါကြောင့်မလို့စိုးစောကပြောခဲ့တယ်တန်တတိကနာပြို့ဖို့လိုတယ်သမုအကနာပြို့ဖို့လိုတယ်ဆိုတာဒါပဲတခါကြီးတကမကြီးဒေသတော်ရအောင်ဆန်းကိုမှနားလည်မထားဘူးစိတ်စိတ်ကပဲအာယုံကိုသိတာစိတ်လိုပဲသိထားတယ်ဆိုရင်လည်းပဲဒါပြဿနာတစ်ခုပဲเนาะဒါကြောင့်မလို့ကောင်းပြီနာမရူပပြိတ္တာဉာဏ်ပိုင်းမှာမိမိကရှိတဲ့ကတန်တတိကနာသမုအကနာပြို့လာတဲ့ပုံကိုတယောက်တည်းတော့ဒီနေရာမှာဒေသတော်ရအောင်ဆန်းဆိုတာပါလေဒါကတိပိတာဖြစ်နေမှာပေါ့ကဲကောင်းပြီ အဲ့လိုပြင်သရဏဝဇံကိုသိပြီဆိုတဲ့သူတော်ကောင်းတယောက်ကအဲ့ပြင်သရဏဝဇံရဲ့ကိုယ်ပိုင်တဘာဝလက္ခဏာဒီပါလေကိုယ်ပိုင်တဘာဝလက္ခဏာပါလေဒါကိုနားလည်ရမှာအဲ့ကိုယ်ပိုင်တဘာဝလက္ခဏာဒီပါလေလို့ဆိုတဲ့အဲ့တော့ဇဂုဝိညာဏတိပုရိသရရူပါတိဝိဇာရဏလက္ခဏာမနောဓာတုဟောပြင်သရဏဝဇံရဲ့ကိုယ်ပိုင်တဘာဝလက္ခဏာကိုပြောပါဆိုရင်တဲ့ ဇဂုဝိညာဉ်စသည်တို့၏ရှည်သွားဖြစ်၍ရူပါယုံစသည့်အာယုံတို့ကိုတည်ခြင်းသဘောရယူခြင်းသဘောဒါတုကေကိုယ်ပိုင်တဘာဝလက္ခဏာပဲသူရဲ့ကိုယ်ပိုင်တဘာဝလက္ခဏာအဲ့တော့ဗာပြောတာတော့ဆိုတဲ့အခါကျတော့ဒကာကြီးဒကာမိုက်တီတီးပြီးသားပဲပြင်သောရဝဇန်းဆိုတာဇဂုဝိညာဉ်စိတ်ကရှိမှလည်းသူဖြစ်မှာပဲအကယ်၍သောရရဝတိဆိုရင်ဒါဇာတိစိတ်ကရှိမှလည်းသူဖြစ်မယ်မြင်တိစိတ်ကရှိမှလည်းသူဖြစ်တယ်ဇာတိစိတ်ကရှိမှလည်းသူဖြစ်မယ်ခုနနန္တိစိတ် အရာသာတည်တဲ့စိတ်တွေ့ထိစိတ်ဒီစိတ်တွေရဲ့ရှိမှသူကဖြစ်တာကိုဖြစ်တဲ့အခါကျတော့သူဒီဘာဖြစ်တော့ခုနစကုဝိညာဉ်စသည်ဆိုတာစကုဝိညာဉ်ရဲ့အရင်သို့မဟုတ်သောတာဝိညာဉ်ရဲ့အရင်ကာဏဝိညာဉ်ရဲ့အရင်ဇေဝဝိညာဉ်စိတ်ရဲ့အရင်အကာယဝိညာဉ်စိတ်ရဲ့အရင်လို့ဒီလိုပြောချင်တာအဲ့တော့အဲ့ဒီစကုဝိညာဉ်စသည်တို့ဤရှည်သွားဖြစ်၍ရူပါယုံစသည်ကုံဆိုတာရူပါယုံတတ္တယုံကဏ္ဍယုံတတ္တယုံဖောဒပါယုံဆိုဒီအာယုံ၅ပါးပေါ့အဲ့ဒါအဲ့ဒီအာယုံတွေကိုသူကဘာဖြစ်တော့သိခြင်းရှည်သွားအနေနဲ့ အဲ့တော့ဦးဇင်းတော်ကဒီမှာစကုတ္တရာဝတိလေးပဲပြောပါစို့အဲ့ဒါဆိုရင်သူကမြင်သိစိတ်လို့ခေါ်တဲ့စကုဝိညာဉ်ရဲ့ရှည်သွားအဖြစ်နဲ့သူကသိမယ်လို့ဒါလိုနားလည်ရမယ်အာယုံကိုသိမယ်ဘာကိုသိမလဲဆိုတော့ဒီညမှာစကုတ္တရာကိုရှုမယ်ဆိုရင်တော့ရူပါယုံကိုသူသိမှာပေါ့တောရရဝတိကိုရှုမယ်ဆိုရင်တော့တတ္ထာယုံကိုသိမှာပေါ့ဒါလိုသွားမယ်အဲ့တော့ပြန်ပြီးတော့ပြောကြမယ်ဆိုဇဂုဝိညာဉ်စသည်တို့ဤရှည်သွားဖြစ်၍ရူပါယုံစသည်အာယုံတို့ကိုသိခြင်းသဘောဒါသူကကိုယ်ပိုင်တဘာဝလက္ခဏာ ပြီးတဲ့အခါကျတော့အာဟောဇဏရတရူပါယုံစသည့်ပြင်စာယုံကုန်နှလုံးသွင်းစဉ်ရင်ချင်းလုပ်ငန်းကိစ္စအဲ့တော့ဒီမှာရူပါယုံတတ္တံကန္တံတတ္တံဘောဓဘာယုံဆိုတဲ့ဒီလိုအာယုံတွေကိုစဉ်ချင်းချင်းစဉ်ချင်းတယ်ဆိုတဲ့နေရာမှာဒီမှာအာဟောဇဏဆိုတဲ့တို့ကြောင့်နောက်တစ်မျိုးအနေနဲ့နားလည်အောင်ပြောမယ်ဆိုရင်စိတ်အစဉ်ကို ရှေ့စိတ်အစဉ်ကို ရှေ့ဖြစ်သောအချင်းအရာမှာတပါသောအချင်းအရာအပြင် ဖြစ်ပေါ်လာအောင်မူလအာယုံဟောင်းကိုစွန့်ခြင်းဟောဒါကတော့ ဟိုပို့ပြီးတော့ဟိုအေးအေးဆေးဆေးစဉ်းစားရင်နားလည်တာပေါ့အဲ့တော့သူကဆိုကြပါစို့ဒီဝဋ္ဌိစိတ်စိတ်အစဉ်တစ်ခုဖြစ်တော့မဲ့ဆိုသူ့စိတ်မှာဘဝင်သူ့ရှိမှာဘဝင်တွေရှိတာပေါ့ဘဝင်စိတ်တွေရှိတယ်အဲ့တော့ဘဝင်စိတ်တွေကသူကဘာယူထားမလို့ဆိုချစ်ကမနာတဏသောယူကြတယ်ခုနကံကမ္မနမိတ်ဂရိနိမိတ်ဆိုတဲ့အာယုံတစ်ခုခုကိုယူထားတယ်အဲ့ကနေဒီရူပါယုံလေးကလာပြီးရိုက်ခတ်တဲ့အခါမှာဘဝင်အစဉ်ပြတ်သွားပြီဆိုကြဆိုဘဝင်အစဉ်ပြတ်သွားတဲ့အခါမှာဒီပြင်ထောက်တော်ကိုလက်စီကဘာဖြစ်တော့ရှေ့ကအာယုံကိုသူကဘာဖြစ်တော့ စွန့်လွတ်ပစ်လိုက်တယ်အာယုံဟောင်းခုနကံကံမနမိဂတိနိမိဆိုတဲ့အာယုံဟောင်းကိုစွန့်လွတ်ပြီးတော့ခုနအာယုံတစ်ဖြစ်တယ်ခုနရူပါယုံကလာရိုက်ခိုင်းရူပါယုံပေါ့တတ္တယုံကလာရိုက်ခိုင်းတတ္တယုံပေါ့ကုတုတကကြီးတကမိုက်ကြီးဆိုကြပါစို့တရားနာနေတယ်အတန်ပေါ့တတ္တယုံသောရရဝတိတိဖြစ်နေတယ်ဆိုကြစို့သောရရဝတိတိဖြစ်နေရင်အဲသောရရရဝတိမဖြစ်ခင်ရှေ့မှာရှေ့မှာဘာတွေရှိနေလို့ဘဝင်နေရှိတယ်အဲ့ဘဝင်ပြတ်သွားတဲ့အချိန်မှာဘဝင်စိတ်ကယူထတာကကံကမနမိဂတိနိမိဆိုတဲ့တမျိုးမျိုးကိုယူထမယ် ဒီပြင်သောတာဝဇန်ကခုနအတန်ဆိုတဲ့အာယုံကိုယူမယ်အဲ့တော့ရှေ့အာယုံဟောင်းကိုစွန့်ပစ်လိုက်တာပေါ့ဒါသူ့ရဲ့လုပ်ငန်းကိစ္စနောက်ပြီးတဲ့အခါကျတော့သူ့ကိုညံနဲ့စင်ကျင်လိုက်တဲ့အခါမှာညံနဲ့မှာဘလို့ထင်းတာမလို့ဆိုတဲ့အခါကျတော့ရူပါတိပိမုခရူပါတိအပိမုခဘာဝပစ္စုပ္ပတ္ထာနာတဲ့ဟောရူပါယုံစတဲ့အာယုံတွေကိုရှေ့ရှုမျက်နှာမူသည့်သဘောလို့ထင်လိုက်ဇလွင်းကလူနှစ်ယောက်မတ်တက်ရက်နေတယ်တယောက်နဲ့တယောက်မျက်နှာမျက်နှာမူထားသလိုပေါ့ ဒီပြင်သောရာဟုဇန်လေးကဒီရိုက်ခတ်လာတဲ့အာယုံပေါ့ရူပါယုံကရိုက်ခတ်လာရင်အဲရူပါအယုံလေးကိုမျက်နှာမူနေတယ်ရူပါယုံဘက်ကိုရူပါယုံကိုလှမ်းအာယုံယူတယ်ဆိုတော့ရူပါယုံကိုမျက်နှာမူနေတဲ့သဘောပေါ့အဲဒါလိုမျိုးညံထဲမှာထင်လာမယ်တဲ့အော်သူ့ရဲ့နီးစွာသောအကြောင်းသူ့ရဲ့နီးစွာသောအကြောင်းကဘာလဲဆိုတော့ဘဝင်ကုပစ္စည်းတာပဋ္ဌာနာဟောဘဝင်ကုပစ္စည်းတာပဋ္ဌာနာဘာပြောတော့ ဘဝင်စိတ်အစဉ်ပြတ်စေခြင်းဘဝင်စိတ်အစဉ်ချုပ်ပြတ်သွားခြင်းဒီသူ့ရဲ့နှိစွာသောအကြောင်းပဲဒါကြောင့်မလို့ဦးဇင်းတို့စိတ်တက်ခဏတစ်ခုအတွင်းမှာစိတ်နှစ်ခုဉာဏ်လူဖြစ်တယ်ဆိုတာမရှိဘူးဆိုတာဒါပြောတာပဲဘဝင်စိတ်ဖြစ်နေတဲ့အချိန်မှာပြင်သတော်ဟောဇံမဖြစ်နိုင်ဘူးပြင်သတော်ဟောဇံစိတ်ပေါ်လာတဲ့အချိန်မှာဘဝင်စိတ်ဒီလည်းဆက်လက်ပြီးတော့တည်တတ်မနေနိုင်ဘူးဘဝင်စိတ်ကပြတ်ဆဲသွားရတာပဲချုပ်ပြတ်သွားရတာပဲအဲ့တော့အဲ့ဘဝင်စိတ်ကချုပ်ပြတ်သွားခြင်းဒီဒါပြင်သတော်ဟောဇံကနီးစွာသောအကြောင်းလို့ဒီလိုနားလည်ရမယ် ဒါကပြင်သတော်ဟောဇန်ပေါ့အဲ့တော့ပြင်သတော်ဟောဇန်ပြီးတော့ဦးဇင်းတို့ဒီညမှာဟိုပြင်သတော်ဟောဇန်နဲ့ပတ်သက်တာကိုဦးဇင်းတို့ပြီးအောင်လေးသွားကြရအောင်ပြီးအောင်လေးသွားရအောင်ဆိုတော့အလုံးကအတူတူပါပဲဒီတစ်ချက်ရှုလိုက်လို့ရှိရင်ဒါအလုံးသိတယ်သို့တော့ဟိုတကယ်ရှုတဲ့အပိုင်းမှာကြတော့တစ်ချက်တည်းရှုလို့မရအောင်တစ်ချက်တည်းမှာဆိုရင်ယောဂီကလုံးထွေသွားတာလုံးထွေသွားတော့ဒီပြင်သတော်ဟောဇန်ကိုပဲဦးဇင်းတို့က၅ချက်ခွဲရှုသွားတယ်အဲ့တော့ဒကာကြီးဒကာမကြီးအကြောင်းမလို့တကယ်တမ်း ဟိုလက်တွေ့ရှုတဲ့အပိုင်းမှာじゃပို့ပြီးတော့အသေးစိတ်တယ်ဆိုတာဒါပြောတာမြတ်တော်ဟောဇန်စိတ်တခုကိုတခါလေရေပုံရသိတော့မြတ်တော်ဟောဇန်ဆိုအခုပြောခဲ့တဲ့ဒီလက္ခဏာတတပြစ္စုပတ္တံပရတ္တံဒီလုံလောက်ပြီလို့ဆိုပေမဲ့တကယ်ရှုတဲ့အခါမှာဒီကုဏစကုဒရဝတိလိုင်းမှာဖြစ်မဲ့ပြင်သောရဟောဇန်သောရရဝတိမှာဖြစ်မဲ့ပြင်သောရဟောဇန်ခန္ဓာရဝတိမှာဖြစ်မဲ့ပြင်သောရဟောဇန်ဆိုပြီးဒါကိုခွဲကိုကရှုပါမှတကယ်ပြင်သောရဟောဇန်ကိုကိုဒီဒါနားလည်မှာအဲ့တော့ဦးဇင်းကဒီနေရာမှာဗာလဲဆိုတော့ဒီ ဇကုဒွါရဝတိအခိုက်မှာဖြစ်တဲ့ပြင်ထွက်တော်အောင်ဇန်လေးကိုစပြောမယ်အလုံးကတော့အတူတူပါပဲခုပြောခဲ့တဲ့၄ချက်အတိုင်းကိုတို့တော်သူကအာယုံလေးပြောင်းသွားမယ်ဘာပြောင်းသွားမလို့ဒီရူပအွန်လိုင်းမှာဆိုလို့ရှိရင်ခုနဇကုဒွါရဝတိမှာဆိုဘာဖြစ်မလို့ဇဂုဝိညာဏပုရိစရရူပဝိဇာနနာလက္ခဏာမနောဓာတုဟောသူကဒါလေးပြောင်းသွားတယ်ရှင်းကတော့အချုံမဲအစုံမဲဆိုတာကဇဂုဝိညာဏတိဆိုအာတိတရာနဲ့ဆုံးလာတော့ဇဂုအာတောတာခန္ဓာအစိမ်မှာဓမ္မကြတကူချင်းသွားမယ် ဇကုဝိညာဏပုရိသရာရူပဝိသာရဏလက္ခဏာမနောဓာတုဇကုဝိညာဉ်ရှေ့ကဖြစ်၍ရူပယုံကိုသိခြင်းရယူခြင်းသဘော။ဩဒါကသူကဇကုဒေါရမှာဖြစ်လို့ကိုနောက်တစ်ခါကျတော့အာဝဇနာဒတာဒါအတူတူပဲရူပယုံကိုနှလုံးသွင်းမယ်။ဟိုကျန်တဲ့သောရဒေါရဆိုတတယုံကိုနှလုံးသွင်းမယ်ပေါ့။နောက်တစ်ခါရူပပိမုခရူပပိမုခပစ္စုပတ္ထနာဟောရူပယုံကိုရှေ့ရှုမျက်နှာမူထားတယ်သူကဒါသူ့ကိုဉာဏ်ထဲမှာဆင်ခြင်တဲ့အခါဒီလိုတွေ့မယ်ပေါ့ဉာဏ်ထဲမှာဒီလိုနားလည် နောက်ကဘဝင်ကဝိပိစေတာဗရဒ္ဌာနာဘဝင်ပြတ်ဆဲသွားခြင်းဒါသူ့ရဲ့နိဗ္ဗာန်သောအကြောင်းဓာတုပါယောလိုင်းနောက်ကတတ္တယုံလိုင်းပေါ်လီသောတရဝတိကိုကြည့်မယ်ဆိုရင်လည်းပဲသောတာဝိညာဏမှုရေတရတတ္တဝိသရဏလက္ခဏာမနောဓာတုအာဟုဇနရတတတ္တဘိဘိမှုတတ္တာဘိမုခဘာဝပြစ္စုပ္ပတ္ထနာဘဝင်ကဝိစေတာပြစ္စုပ္ပတ္ထနာတူတူပဲဘာမှပြောင်းလဲဆိုတော့လက္ခဏာနဲ့ပြစ္စုပ္ပတ္ထမှာနည်းနည်းလေးကိုကညံထဲမှာ ပြောင်းကြည့်လိုက်ရမယ်အဲ့တော့ လက္ခဏာမှာဘာဖြစ်မလို့စောစောကတော့ခုနစကုဝိညာဉ်ရဲ့ရှေ့ကနေဖြစ်ပြီးတော့ရူပါယုံကိုသိမယ်အခုကျတော့မဟုတ်ဘူးသောတာဝိညာဏပုရိသတာတတ္တဝိဇာဏသောတာဝိညာဏကသောတာဝိညာဉ်စိတ်ကရှေ့ကဖြစ်မယ်ပြီးတော့တတ္တယုံကိုသိမယ်ဒါသူ့ရဲ့လက္ခဏာပြီးတဲ့အခါကျတော့မှဒီရတ္တကအတူတူပဲနောက်ကပြစ္စုပ္ပတ္ထမှာကျဘာဖြစ်လဲဩတတ္တဘိမုကတတ္တယုံပကလိကိုမျက်နှာမူးနေတယ်လို့သူတို့ညာထဲမှာထင်တာအဲကျန်တဲ့ပဒတ်ထာကတော့ဒါပဒတ်ထံပေါ့နှီးသွားတော့အကြောင်းကတော့အတူတူပဲနောက်တက်က ဂန္ဓရရဝတိစိတ်မှာဖြစ်မဲ့ပြင်ဆရရဝဇန်ဆိုရင်ထို့တူပဲခန္ဓာဝိညာဏပုရိသရခန္ဓာဝိဇာနနာရတ္တခန္ဓာဝိဇာနနာလက္ခဏာမနောဓာတုခန္ဓာဝิญဉ်စိတ်ကအရင်ဖြစ်မယ်ပြီးတော့ခန္ဓာယုံဆိုတဲ့အနံလေးကိုသူကဘာလို့လဲမလို့သိနေမယ်နောက်တစ်ခါရတ္တကတော့ဒါအတူတူပဲနောက်တစ်ခါပြစ္စုပတ္ထမှာညာထဲမှာဘယ်လိုထင်လဲခန္ဓာယုံဆိုတဲ့အနံဘက်ကလေးကိုသူကမျက်နှာမူနေတဲ့သဘောလို့ညာထဲမှာထင်လာတယ် နောက်ပြီးတဲ့အခါကျတော့ဇင်ဝါဒေါရဝတိကိုသွားတဲ့အခါမှာတို့တူပဲဇင်ဝဝဉာဏပုရိသရာရတ္တဝိဇာနနာလက္ခဏာမနောဓာတုဇင်ဝဝဉာဏ်ရဲ့ရှိကနေဖြစ်မယ်ပြီးတော့ရတ္တယုံလေးကိုသိနေမယ်ရတ္တယုံကိုအာယုံယူနေမယ်ဒါသူ့ရဲ့ကိုယ်ပိုင်တဘာဝလက္ခဏာနောက်တကသူ့ရဲ့လုပ်ငန်းကိစ္စအတူတူပဲသူ့ရဲ့လုပ်ငန်းကိစ္စအတူတူပဲဆိုတော့ဘာဖြစ်တော့ခုနပြောတဲ့ ဒီနေရာမှာကြတော့သူကရတ္တယုံလေးကိုစင်ကြီးနေမှာပေါ့နော်ရတ္တယုံလေးကိုစင်ကြီးနေတယ်ဒါသူကလုပ်ငန်းကိစ္စအတူတူပဲနောက်ကညံထဲမှာသူ့ကိုစင်ကြီးလာတဲ့ခါမှာဘာဖြစ်တော့ရတ္တယုံဘက်ကိုမျက်နှာမူးနေတယ်လို့ဒီလိုမျိုးညံထဲမှာထင်လာနောက်ပြီးတော့အခါကျတော့ကာယဝိညာဉ်ကာယဝိညာဉ်ကြတော့ဘာဖြစ်လာတော့ကာယဝိညာဉ်ကာယဒေါရဝတိပေါ့ကာယဒေါရဝတိမှာဆိုသူဒီဘာဖြစ်မလို့သူကရှေးဥဆောင်ပထမသူကကာယ ကာယဝိညာဏပုရိသရဘောဓဘာဝိဇာဏနာလက္ခဏာမနောဓာတုကာယဝိညာဉ်ရဲ့ရှိကဖြစ်မင်းပြီးတော့ဘောဓဘာယုံလေးကိုသိနေမယ်ဒါသူကဒါတဘာဝလက္ခဏာပဲအခုနောက်တစ်ခါသူကလုပ်ငန်းကိစ္စကဒီဘောဓဘာယုံဆိုတဲ့ဒီအတွေ့အထိအာယုံလေးဘက်ကသူကအာယုံလေးကိုသူကဆင်ញင်းနေမယ်အသူ့ကိုညံထဲမှာဆင်ញင်းလိုက်တဲ့အခါမှာအဲ့ဒီဘောဓဘာယုံဘက်ကိုသူကမျက်နှာမူးနေတကဲ့သူညံထဲမှာထင်လာမယ်အဲ့ပြီးတဲ့ကသူ့ရဲ့နိစ္စသောအကြောင်းကတော့ဘွင်ပြည့်စဲခြင်းနေသူ့ရဲ့နိစ္စသောအကြောင်းပဲဒါပြင်သောတရားဥစဉ်ကိုဒီလိုမျိုး၅ချက်ခွဲရှုပါမှာပဲ အဲ့တော့ရှုတဲ့အပိုင်းမှာတော့ဒါစိတ်ကြည်လက်ရှိနဲ့ရှုရတာအဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီအခုလိုတရားနာနေရင်တော့မှပဲဒီလက္ခဏာရသပြစ္စုပ္ပဒံဗရဒံဆိုတဲ့ပရမတ္တသဘောတရားတွေကိုနာယူရတဲ့အခါမှာဒါတော်တော်ကိုဒါတရားတရားမွေးပြီးတော့နာယူရတာရှုတဲ့အခါမှာကြလည်းထုတ်တူပဲဟုတ်ပလားအဲရှုတဲ့အခါမှာလည်းယောဂီကဒီဘိုင်းကိုရှုရင်တော့ ရှုရင်တော့သူကစိတ်ကဝင်စားတယ်စိတ်ဝင်စားတဲ့အခါကျတော့တကူချင်းတကူချင်းရှုသွားတဲ့အခါမှာအင်မတန်မှဟိုရှုရတာကသဘောကျတယ်နှစ်ကြိုက်စီတာကောင်းတယ်ကိုလိုနားတဲ့အပိုင်းမှာတော့တကယ်အလုတ်ကမပါဘူးအလုတ်ကမပါသေးတာဖြစ်တဲ့အတွက်ကြောင့်နည်းနည်းတော့တကယ်ကြီးဒီကမကြီးဟိုညီးတာပေါ့နော်ညီးတယ်ညီးငွေ့တဲ့သဘောတော့ရှိမယ်တိုးတော်လည်းကြိုးစားပြီးတော့ဒီလိုပဲတရားဆိုတာတော့နာကြရမှာပဲကဲတော့ဦးဇင်းတို့ကိုဟို9နာရီလဲ40ဒီမှာဦးဇင်းတို့ဘယ်တော့40လောက်ဖြစ်သွားပြီဆိုတော့တရားအထုတ်ချိန်လေးရအောင် ကဲဒီအိဇခဏဖြူတဲ့အပိုင်းပေါ့လက္ခဏာတတာပြစ္စုပတ္တဝိညာဉ်နဲ့ခန္ဓာအပိုင်းကိုတော့ဒီမှာပဲနားကြအောင်ဆိုအာဒုအာဒုအာဒုပါဗျာ